ဒီကနေ့1346ခုနှစ်တကူလာပြီကျော်ဘယ်နှစ်ရက်တုန်းကိုရဟမ်တကူလာပြီကျော်10ရက်နေ့ဟုတ်ကလား1985ခုနှစ်ဧပြီလဘယ်နှစ်ရက်တုန်း14ရက်နေ့နေ့လယ် 3နာရီထိုးဖို့5မိနစ်လုံပါဘုန်းကြီးတို့တရားပွဲစသည်တဲ့အစရနောက်ကြတော့မနေ့ကတရားပဲဆက်ဟောရမယ်မနေ့ကဘာတရားဟောခဲ့တော့ရွှေပြည်တော်ဝင်ကန်းတရားတော်ဟုတ်သလားမနေ့ကရွှေပြည်တော်ဝင်ကန်းတရားတော်ထဲမှာဘယ်အချက်များမှတ်မိလိုက်ကြတော့ ချက်တွေပါသွားပြီလေပါတယ်မင်းတို့ကြီးပွားကြောင်းတရား9ပါးပြီးတော့ကယန်းတို့ကြီးပွားကြောင်းတရား9ပါးဆုပ်ယုပ်ကြောင်းတရား9ပါးဟုတ်ကဲ့လားအဲ့ဒါယဟန်တို့ဆုပ်ယုပ်ကြောင်းတရား9ပါးကြီးပွားကြောင်းတရား9ပါးတော့ပြန်ပြီးတော့ဆောင်းပုတ်တစ်ခေါက်စီဆိုမှ နံပါတ်1ဆုပ်ယုတ်ကြောင်းကဘာလဲကိစ္စများသည်အလုတ်ကိစ္စတွေများနေတာတရားအထုတ်နိုင်မေးလားအဲ့ဒါပြောတာဒါကြောင့်မတိုးတက်ဘူးပြီးတော့နံပါတ်2ဆုပ်ယုတ်ကြောင်းကအိမ်များသည်တဲ့ဟုတ်ကဲ့လားနံပါတ်3ဆုပ်ယုတ်ကြောင်းကစကားစကားများသည်တဲ့စကားပြောသည်ဟုတ်ကဲ့လားနံပါတ်4က အဖော်မမောတဲ့နံပါတ်5ကဗါတဲ့အလိုဆိုသိုးတော်မိတ်ရှိမိတ်ဆွေဆိုရှိတယ်ဟုတ်လားနံပါတ်6ကအလိုဆိုရှိတယ်နံပါတ်9က တရားမရသေးပဲနဲ့လက်လျှော့ပြီးတော့တရားအထုတ်မှုရပ်ပြလိုက်တယ်ဟုတ်လားအိမ်ပြန်ပြေးတယ်တဲ့ဟုတ်လားအဲ့ဒီခုနှစ်ပါးနဲ့ပြည့်စုံရင်ဒီယောဂီဒီယဟန်ဒီကိုရင်တရားတွတ်တဲ့တည်းလားဆုပ်ယုတ်တဲ့လားဆုပ်ယုတ်တယ်နောက်တရားကြီးပွားကြောင်းက ယဟန်ကြီးပွားကြောင်းယောဂီကြီးပွားကြောင်း9ပါးကဘာတွေလဲကိစ္စမများရဘူးပြီးတော့ကအအိတ်နေပါရမယ်အအိတ်နေပါရမယ်ဆိုတော့ဘလောက်အိတ်ရမလို့တနေ့၄နာရီဘယ်သူကသတ်မှတ်ပေးတာဘယ်တော့မှတော့ မြတ်စွာဘုရားသက်တော်ထင်ရှားရှိစဉ်အခါကမဟုတ်ဘူးလားမှားလားအဲ့ဒါမမှားပါဘူးအဲ့ဒါမှဒီလိုသတ်မှတ်ပေးတဲ့မြတ်စွာဘုရားက24နာရီတဲက4နာရီအိပ်ပါတဲ့ကျန်တဲ့နာရီ20လုံးမပြတ်တမ်းရှုမှတ်ပွားများအထုတ်နေပါဆိုတာဒါဒီလိုမြတ်စွာဘုရားသတ်မှတ်ပေးတယ်ဟို အပ္ပန္နကပฏิပဒာဒေသနာမှာမြတ်စွာဘုရားအဲ့ဒီသတ်မှတ်ချက်ချပြခဲ့တယ်အပ္ပန္နကပฏิပဒာဒေသနာမှာအပ္ပန္နကပฏิပဒာဒေသနာဆိုတာအပ္ပန္နကဆိုတာမௌချဂိမ်းတိတရားရမဲ့အကျင့်၃မျိုးတရားရစေနိုင်တဲ့အကျင့်၃မျိုးတဲ့ဒီအကျင့်၃မျိုးကိုသာကျင့်ပြီဆိုရင်တော့မௌချဂိမ်းတိတရားရတယ် အဲ့ဒီသုံးချက်သာလိုက်နာတဲ့မရတဲ့တရားမရဘူးဆိုတဲ့ပုံကိုမရှိဘူးတဲ့မြတ်စွာဘုရားအဲ့ဒါလောက်ရဲရဲဝံ့ဝံ့ဝန်ခံပြီးတော့ဟောခဲ့တယ်ဗာဒေသနာတဲ့အပန္နကပฏิပဒဒေသနာတဲ့ပန္နကဆိုတာလွဲတယ်ချောတယ်ချွယွင်းတယ်အပန္နကဆိုတာမလွဲမချောမချွတ်မယွင်းမုတ်ချကိန်းတယ်လို့အဓိပ္ပာယ်ရတယ်အဲ့ဒီမှာအချက်၃ချက်ကဘာလဲဆိုတော့ ဘောဇနိမတ္တအိန္ဒြိယတံဝရမျက်စိနာနာရှာကိုစိတ်အိန္ဒြေ6ပါးတကား6ပါးကိုစောင့်စည်းပိတ်ဆို့ပါတဲ့ဒါတစ်ချက်မျက်စိနာနာရှာကိုစိတ်အိန္ဒြေ6ပါးတကား6ပါးကိုမလုပ်ရမလဲစောင့်စည်းပိတ်ဆို့ပါတဲ့ဘာနဲ့ပိတ်မလို့ရှုမှတ်မှုတတိနဲ့ပိတ်ဟုတ်ကဲ့လား မြင်တိုင်းရှုမှကြားတိုင်းရှုမှနာတိုင်းရှုမှစားတိုင်းရှုမှထိတိုင်းရှုမှကြံတွေးတိုင်းရှုမှမြင်တိုင်းရှုမှဆင်းရဲတတ်ရောက်လာနိဗ္ဗာန်ပြီဟုတ်ကလားကြားတိုင်းရှုမှဆင်းရဲတတ်ရောက်လာနိဗ္ဗာန်ပြီအဲ့ဒါအိန္ဒြိယတံဝရပဲဆိုမြင်တိုင်းရှုမှမြင်တိုင်းရှုမှဆင်းရဲတတ် ရောက်လာနိဗ္ဗာန်ပြီမြင်တိုင်းရှုမှဆင်းရဲသရောက်လာနိဗ္ဗာန်ပြီဆိုမြင်တိုင်းရှုမှဆင်းရဲသရောက်လာနိဗ္ဗာန်ပြီမြင်တိုင်းရှုမှဆင်းရဲသရောက်လာနိဗ္ဗာန်ပြီကြားတိုင်းရှုမှ နံတိုင်းရှုမှစာတိုင်းရှုမှထိတိုင်းရှုမှထိတိုင်းရှုမှသေတ္တ သိတိုင်းရှုမှသိတိုင်းရှုမှသိရတာသာဝတိပါဏိသိတိုင်းရှုမှသိရတာသာဝတိပါဏိအိန္ဒြေပဲနှစ်ပါးလဲအဲ့ဒီ6ပါးကိုစောင့်စည်းပိတ်ဆိုပါတယ်ဘာမဝင်ရအောင်စောင့်စည်းပိတ်ဆိုရမှာလဲကိလေသာမဝင်ရအောင်စောင့်စည်းပိတ်ဆိုပါတယ်ဘယ်လိုဘယ်နည်းစောင့်စည်းပိတ်ဆိုမလဲ ရှုမှတ်ခြင်းအပြင်စောင့်စည်းပိတ်ဆို့ပါဟုတ်ပြီလားအဲ့ဒါအိန္ဒြိယသံဝရဓာတ်တစ်ချက်တည်းစဉ်းစားကြည့်ပါကြံနှစ်ချက်ဖယ်ထားအောင်ဒီ6ချက်ဒီအချက်တစ်ချက်ကိုလိုက်နာရင်ပဲမဲ့ညာဖို့ညာမရနိုင်ဘူးလားသိကြတာပေါ့မဟုတ်ဘူးလားမြင်တိုင်းရှုမှတ်တယ်ကြားတိုင်းရှုမှတ်တယ်နားတိုင်းစားတိုင်းထီတိုင်းသိတိုင်းရှုမှတ်တယ်ဆိုလို့ရှိရင်လွတ်တာရှိအောင်မလား မရှိတော့ရှုတိုင်းရှုတိုင်းသိသိနေတဲ့အခါကျအနိစ္စဒုက္ခအနတ္တသဘောတွေသိလာပြီးဝိပဿနာဉာဏ်တွေချက်ချင်းရင့်တံမသွားနိုင်ဘူးလားရင့်တံသွားပြီဆိုမဲ့ညာဖုန်ညာမရနိုင်ဘူးလားအခုယောဂီတွေမရပဲနေတာကဘာကြောင့်လို့ဟဲမြင်တိုင်းမရှုမှဘူးကြားတိုင်းမရှုမှဘူးနံတိုင်းမရှုမှဘူးစားတိုင်းမရှုမှဘူးထီတိုင်းမရှုမှဘူးသိတိုင်းမရှုမှဘူးအဲ့တော့အိန္ဒြိယတံဝရအပြည့်အဝဖြစ်ရလား တစိတ်တစ်ပိုင်းပဲဖြစ်တယ်ဟုတ်ကဲ့လားတစိတ်တစ်ပိုင်းပဲဖြစ်တယ်အိန္ဒြိယသံဝရဘုရားရှင်အလိုတော်ကြအပြည့်အဝဖြစ်မယ်ဆိုလို့ရှိရင်တော့အတိအကျမညံဖူညံမရနိုင်ဘူးလားရနိုင်ပြီနောက်တစ်ချက်ကဘောဇနေမတ္တိညုတာတဲ့အစာအတော့မှာအတိုင်းရှိသည့်စပါတဲ့အလွန်အကျွံမစားနဲ့မတဲ့ရမစားနဲ့ပေါ့တိတိကျကျပြောမယ်ဆိုရင်ယောဂီနဲ့မတဲ့တဲ့အစာကဘာစားတော့ အစီအစိမ့်အစာမဟုတ်ဘူးလားအစီအစိမ့်အစာယောဂီနဲ့တဲပါမလားဘာကြောင့်အဲထိနာမိတ်တာယန္တုကို အားပေးတဲ့အစာနော်ထိနာမိတ်တာယန္တုကိုအားပေးတဲ့အစီအစိမ့်ဆိုလို့ရှိရင်ယောဂီနဲ့မတဲ့ဘူးထိနာမိတ်တာမဟာမိတ်ကြီးလားယန္တုလားဟုတ်ကဲ့လားယန္တုဆိုခဏခဏလာပါမလား အခုတော့မဟာမိတ်မို့ခဏခဏလာနာတင်တယ်နော်မလာဘူးလားဒါတဲ့ဌိနမိတ်တာကိုယ်စိတ်လေးလံထိုင်မှန်မှုငိုက်မြမှုကိုအားပေးတဲ့အစီအစိမ့်ဟာယောဂီနဲ့မတော်ဘူးတဲ့တကယ်လို့အလှရှင်တွေကကောင်းကောင်းစားစေခြင်းလို့လှူပေတမ်းပေကြွေးပေတယ်လေကိုက အတိုင်းရှိသည့်ဆင်ញင်ပြီးစားပါတဲ့နော် ဘောဇနိမတ္တညုတာဘိုက်တိအောင်မစားပါနဲ့တဲ့သတ္တရောပင်စအာလောပေအဗုဒ္ဓဝါဥဒကံပိဝေအရှင်သာရိပုတ္တရာရဲ့ဤအရှင်သာရိပုတ္တရာရဲ့ဇာနီကပင်စအာလောပေလေးလုံးငါးလုံးတို့ကိုသတ္တရောပင်စအာလောပေလေးလုံးငါးလုံးတို့ကိုအဗုဒ္ဓဝါမစားတော့ပဲဥဒကံပိဝေရေကိုသာတောက်ရဤတဲ့လေးလုံးငါးလုံးကို မစားတော့ပဲနဲ့ဘာလုပ်ရမလဲ လေးလုံးငါလုံးယော့နေကြတော့အစာအသောက်ထဲမှာပါတဲ့အစီအစိမ့်ဟာကျဲမသွားဘူးလားကျဲသွားတဲ့အခါကျတော့အာနိသင်ထက်တလောက်ထက်ပါအောင်မလားမထက်တော့ဘူးအဲ့ဒါအရှင်သာရိပုတ္တရာနီးနီးမှန်ပဲ အစာအသောက်ကိုအတိုင်းရှိသည့်စားပါတဲ့အတိုင်းရှိသည့်စားပြီဆိုလို့ရှိရင်တရားကိုခန္ဓာကိုယ်ပုတ်ပုတ်ပါပါတွတ်တွတ်လက်လက်နဲ့အထုံနိုင်တယ်ပေါ့ထိနာမိတ်တာနည်းနည်းပါးပါးနဲ့အထုံနိုင်တယ်ဒီလိုဆိုလို့ရှိရင်တရားမြန်မြန်ရတယ်ပေါ့ဒါကြောင့်သူလည်းပဲအပ္ပန္နကပฏิပဒါရဲ့အချက်တစ်ချက်ပဲတဲ့နောက်တစ်ချက်မှာဇာဂရိယာနုယောဂတဲ့ရှုမှတ်မှုဒီဟုသော노ကြားမှုအမြဲတစေရှိနေပါစေတဲ့ သူစကလုံးရဲ့အတိတ်ပဲကတော့အမြဲတစေနိုးကြနေပါစေဒါပဲနိုးကြဆိုတာတခြားမဟုတ်ဘူးရှုမှတ်မှုကိုပြောတာအမြဲတစေရှုမှတ်နေပါလို့ဆိုတာဒါကြောင့်ရှုမှတ်မှုတည်းဟူသောနိုးကြမှုနဲ့အမြဲတစေ ရှင်းနေပါစေတဲ့တဲ့တဲ့ပြောရင်အမြဲမပြတ်ရှုမှတ်နေပါဒါပဲအဲ့ဒီအမြဲမပြတ်ရှုမှတ်နေပါဆိုတဲ့ဇာဂရိယာနုယောဂကိုမြတ်စွာဘုရားကအကျယ်ဒီလိုဟောတယ် နားထောင်ကြည့်ပါ ဖြည်းဖြည်းလေးပြောမယ်အတိတ်ပဲပြန်မပြောဘူးသိလိုက်မယ်ဒီဝတ္တစင်္ဂမေနာနိတိဇာယအာဝရဏိယဟိဓမ္မေဟိစိတ်တံပရိသောတိတိရတိယပထမယာမံစင်္ဂမေနာနိတိဇာယအာဝရဏိယဟိဓမ္မေဟိစိတ်တံပရိသောတိတိရတိယမိစိမေယာမေ ဒခိနေနာပတေနာတိဟတေယံကပိယပါရိပါဒံဣဇဒာယဥဋ္ဌာဏတိညာမနတိကရိတဝါရတိယပစ္စည်းမယာမစင်္ဂမေနာနိတိဇာယအာဝရဏီဟိဓမ္မေဟိစိတ်တံပရိသောတိတိနော်နားလည်တယ်မဟုတ်လားဟမ်လဲဟုတ်လားမသိပါဘူးဖြည်းဖြည်းလေးရွတ်တော့လဲမလားလို့ပါတယ် ပါဠိမို့လို့ကဲဒါဖြင့်မြန်မာနဲ့တွဲလိုက်မနော်ဒီဝတန်တနေ့ပတ်လုံးပါတယ်တော့တနေ့ပတ်လုံးနဲ့ဆိုကြပါစို့တနေ့တာကို6နာရီကနေပြီးတော့မနေ့6နာရီကနေပြီးတော့မိုးချုပ်6နာရီအထိဒီတော်အတွင်းကိုတနေ့ဒါကမိုးချုပ်6နာရီကနေပြီးတော့မနေ့6နာရီအထိဒီတော်အတွင်းကိုတညဟုတ်ကလားပိုင်းခြားထားလိုက် ဒီဝတံတနေ့ပတ်လုံး စင်ကမေနာနိတိဇာယဇင်ညာလျှောက်လိုက်ထိုင်လိုက်ဖြင့်အာဝရဏိယေဟိဓမ္မေဟိကုသိုလ်တရားတို့ကိုပိတ်ဆို့တတ်သောကိလေသာនិဝရဏတရားတို့မှစိတ်တံစိတ်ကိုပရိသောတေတိစင်ကြယ်အောင်အထုတ်ရာဤတဲ့ဟောပါတယ်တော့တနေ့လုံးမလုပ်ရမှာတယ်ဇင်ညာလျှောက်လိုက် ထိုင်လိုက်ဈဉံလျှောက်လိုက်ထိုင်လိုက်နဲ့တဲ့စိတ်စင်ကြယ်အောင် အာထုတ်ပါတဲ့စိတ်ထဲမှာကိလေသာတွေမဝင်အောင်အာထုတ်ပါတဲ့ဒီလိုမဟုတ်လားတနေ့လုံးတော့ကြိုင်နိုင်ရမယ့်အချိန်ရှိလားမရှိပါဘူးဒါပေမဲ့ယောဂီကတော့မနာမိဘူးလားနာတော့မနာမိပါဘူးအိပ်မိတာအေးဟုတ်တယ်မနာမိဘူးအိပ်မိတာ တီဟိုကျွန်းမှာတို့များရှိတော့ကကမ္မထာဌာနတစ်ခုမှာယောဂီဘုန်းကြီးတွေဟာသွားကြည့်လိုက်ပြီဆိုလို့ရှိရင်များသောအားဖြင့်အိတ်နေတာပဲတွေ့တယ်ဒီကိုဘုန်းကြီးတွေဒီဘုန်းကြီးတွေတော်တော်အိတ်တယ်အဲအဲ့ဒါကိုသွားပြီးတော့များနှုတ်ပြီးတော့အရှင်ဘုရားဘယ်နဲ့တော့အိတ်လာကြီးလားဒီလိုဆိုလို့ဖြစ်ရင်ရှုမှတ်ခြင်းပဲရှိတော့မလဲအိတ်ပါဘူးတဲ့ရှုမှတ်နေတာတဲ့ဟုတ်တယ်သူရှုမှတ်တာက အတန်ကြအောင်ရှုမှတ်တာခေါ်ခေါ်နေဘယ်တော့ပြောပြောအဲ့ဒီကိုဘုန်းကြီးဘယ်တော့မှဝန်မခံဘူးအဲ့ဒါအိပ်ပါဘူးရှုမှတ်နေတာတဲ့အဲ့ဒါမြတ်စွာဘုရားကတော့တနေ့လုံးရှုမှတ်ပါတဲ့ဒီဝတံတနေ့မှလုံးစင်ကမေနနိတိဇာယာစဉ္ညာလျှောက်လိုက်ထိုင်လိုက်ဖြင့်အာဝဏယေဓမ္မေကုသိုလ်တရားတို့ကိုဒါစီပိတ်ဆိုတာသောနိဝရဏတရားတို့မှာ ကိလေသာနိဝရဏတရားတို့မှစိတ်တံစိတ်ကိုပရိသောဒေတိစင်ကြယ်အောင်သုတ်သင်အားထုတ်ရ၏တဲ့နေပိုင်းတော့ပြီးသွားပြီတနေ့လုံးအားထုတ်ပါဆိုတော့တညလုံးအိပ်ရမလားဖရာလို့မေးเสียရှိတော့မြတ်စွာဘုရားကအဲ့ဒါလဲဆက်ပြီးမိန်ကြတယ်ရတ္တိယညင်ခါ၌ပထမယာမံပထမယံပတ်လုံးညင်ခါ၌ပထမယံပတ်လုံးပါလို့อ่ะဘုန်းကြီးတွေ လုံလောကဘုန်းကြီးတွေလက်အုပ်ချီနေကြလက်အုပ်ချီလက်အုပ်ချီစာရေးမှပဲကောက်ရေးလက်အုပ်မချီဘူးဆိုလို့ရှိရင်စိတ်ကဟိုရောက်ဒီရောက်ပဲရတိယညင်ခာ၌ပထမယာမံပထမယာပလုံဝါညင်ဥယံပလုံ စင်ကမေနာနိတ္တဇာယဇဉ္ဉံလျှောက်လိုက်ထိုင်လိုက်ဖြင့်အာဝရဏီဓမ္မေ ကုသိုလ်တရားတို့ကိုတာစီပိတ်ဆိုတတ်သောនិဝရဏတရားတို့မှစိတ်တံစိတ်ကိုပရိသောတေတိစင်ကြယ်အောင်သုတ်တင်ရ၏တဲ့ရှုမှတ်တာကိုပဲသုတ်တင်နဲ့အာထုတ်တယ်လို့ဆိုတာညကို သုံးပိုင်းပိုင်းလိုက်ပါတဲ့သုံးပိုင်းပိုင်းတော့ပထမပိုင်းညင်ဥယံအချိန်မှာလဲဇင်းညာရောက်လိုက်ထိုင်လိုက်နဲ့မပြတ်အောင်ရှုမှအာထုတ်နေပါတဲ့ကိလေသာတွေនិဝရဏတွေမဝင်ရအောင် အဲ့တော့သုံးပိုင်းပိုင်းလိုက်တဲ့အခါကျတော့တစ်ပိုင်းတစ်ပိုင်းဘယ်နှစ်နာရီဖြစ်မလဲ၄နာရီဖြစ်မယ်ဟုတ်ကဲ့လားအဲ့တော့၄နာရီဆိုတော့အခု၄နာရီမှာဘယ်ချိန်ကဘယ်ချိန်ထိမလဲ6နာရီကနေပြီးတော့10နာရီထိဒါဖြင့်မဇ္ဈိမယံသကောင်ယံကြတော့ဘာလုပ်ရမလဲဆိုတော့ရတ္တိယညိဤမဇ္ဈိမယံမေမဇ္ဈိမယံ၌ဒကိနေနာပတ္တေနာလက်ယံနံပါဖြင့် ပါရေခြေတော်တစ်ဖက်၌ပါဒံဣစ္ဆဒာယခြေတော်တစ်ဖက်ကိုနည်းနည်းလွန်ထား၍ဥဋ္ဌာဏတင်ညာမနတိကရိတဝါမနဲ့ကြလင်စောစောထမည်ဟုသောအမှတ်တင်ညာကိုနှလုံးသွင်း၍ဘိဟတေယံကပိယရှင်သေးအိတ်ချင်းနှင့်တူသောအိတ်ချင်းကိုအိယာဤတဲ့ညက်လေရန်သကောင်ရန်ကြတော့တဲ့လက်ရနန်တောင်းစောင့်ပြီးတော့တဲ့ ခြေထောက်တစ်ဖက်နဲ့တစ်ဖက်တဲ့တဲ့ထမထားပဲနဲ့အောက်ဘက်ကနောက်ဘက်အထက်ဘက်ကရှည်နှံရှေ့ဘက်ကိုနည်းနည်းလွန်ပြီးတော့ထားပြီးဆိုလိုတာကခြေမျက်စိချင်းဒူးစစ်ချင်းမထပ်မိအောင်မနာမနေအောင်အဲ့ဒါလိုနည်းနည်းလွန်ထားပြီးတော့အိပ်ပါတဲ့အိပ်တဲ့အခါမှာလည်းပဲစိတ်လွတ်ကိုလွတ်ကြီးမလဲမအိပ်လိုက်ပါနဲ့တဲ့မနဲ့ကြရဲစောစောထားပြီးတော့နိုးနိုးချင်းရှုမှတ်မယ်ဆိုတဲ့အဋ္ဌာဏသင်ညာလေးထားပါတဲ့အဲ့ဒီရှု နို့နို့ချင်းရှုမှတ်မယ်မနဲ့စောစောထမယ်ဆိုရယ်စိတ်ကလေးထပြီးတော့နှလုံးသွင်းလေးထပြီးတော့အိပ်ပါတဲ့အိပ်တော့ဘယ်လိုအိပ်ရမလဲဆိုတော့တိဟတေယနာအရှင်ကလက်အုပ်လည်းမချီပါလားအေးချင်းကိုအိပ်ပါတဲ့ရှင်သေးအိတ်ချင်းနဲ့တူတဲ့အိတ်ချင်းအိတ်ပါဆိုတာတခြားမဟုတ်ဘူးရှင်သေးများအိတ်ပြီဆိုလို့ရှိရဲ့လက်ထားခြီဓာနေ အမိဒါနေရ မရွေ့ဘူးတဲ့စအိတ်ကလိုက်စအိတ်တဲ့အချိန်ကလေးကထားလိုက်တဲ့လက်အနေထားခြေအနေထားဟာနောက်အိယာကနိုးတဲ့အခါမှာလည်းပဲဒီအနေထားတိုင်းပဲတဲ့အနေထားမပြက်ဘူးတဲ့အဲ့ဒါလို အနေထားမပြက်အောင်အိပ်ပါတဲ့အဲအိပ်တဲ့အခါကျတော့အရှိခေါင်းပြုလို့မနိုးတဲ့အခါကြည့်လိုက်တဲ့အခါကျတော့မြောက်ခေါင်းပြုတဲ့နေတဲ့အခြေအနေမျိုးမဖြစ်ပါစေနဲ့တဲ့အဲ့ဒါ ရှင်သေးအိတ်တဲ့အိတ်ချင်းမျိုးဒီတော့ရတိယာညိမိစိမေယာမေမိစိမယံ၌ဒက္ခိနေနာပတေနာလက်ယနံပါဖြင့်ဒက္ခိနေနာပတေနာလက်ယနံပါဖြင့်ဘာရေခြိရောက်တစ်ခု၌ဘာဒံခြိရောက်တစ်ခုကိုဣဇာဒာယနည်းနည်းလွန်ထား၍ဥဋ္ဌာဏတညာမနတိကရိတဝါမနဲ့ကြလင်စောစောထမဲ့ဆိုတဲ့နှလုံးသွင်းဖြင့် တိဟတေယံကပေယခြင်းသေးတို့ဤအိတ်ချင်းနဲ့တူတဲ့အိတ်ချင်းကိုအိတ်ရာဤခြင်းသေးအိတ်တဲ့အိတ်မြူနဲ့အိတ်ပါတဲ့မဇ္ဈိမယံသကောင်ယံဆိုတော့ဘယ်နှနာရီလဲ၄နာရီပေါ့ဟုတ်ကဲ့လား10နာရီကနေပြီးတော့မနေ့ဘယ်နှနာရီထိလဲ2နာရီထိဟုတ်ကဲ့လား 2နာရီက10နာရီကနေပြီး2နာရီထိကဲ2နာရီကြတော့ဘာလုပ်ရမလဲရတ္တယညိပထမယပစ္စည်းမယမံပစ္စည်းမယံပလုံဝါမိုးသောယံပလုံဇင်ကမေနာနိတိဇာယဇင်ညာလျှောက်လိုက်ထိုင်လိုက်ဖြင့်အာဝရဏီယိဓမ္မေယိနိဝရဏကုသိုလ်တရားတို့ကိုတားဆီးပိတ်ဆိုတတ်သောနိဝရဏတရားတို့မှာ စိတ်တံစိတ်ကိုပရိသောတေတိစင်ကြယ်အောင်သုတ်တရားဤတဲ့ပစ္စည်းမယံမိုးသောယံကြတော့လည်းပဲ2နာရီကနေပြီး6နာရီအထိမလုပ်ရမလဲစဉ္ညာလျှောက်လိုက်ထိုင်လိုက်စဉ္ညာလျှောက်လိုက်ထိုင်လိုက်နဲ့ပဲရှုမှတ်ပြီးတော့နေရမယ်တဲ့အဲ့ဒါလို့ဆိုတော့ကစဉ်းစားကြည့်တနေ့လုံးလဲစဉ္ညာလျှောက်ရှုမှတ်ထိုင်ရှုမှတ်တခါညအခါမှာလဲညဥ်ဥရမှာလဲ၄နာရီစဉ္ညာလျှောက်ရှုမှတ်ထိုင်ရှုမှတ် အခါမိုးတော့ရမှာလည်းပဲဇင်ညာလျှောက်ရှုမှတ်ထိုင်းရှုမှတ်၄နာရီနာနေအိဆက်နာနေခြင်းဟာသကောင်ရံ2နာရီက10နာရီကနေပြီး2နာရီအထိ4နာရီပဲဟုတ်တယ်မဟုတ်လားဒီတော့မြတ်စွာဘုရားတတ်မှတ်ထားတာယဟန်တော်များယောဂီများအိတ်ချိန်24နာရီအ ਨੇ ကဘယ်နှနာရီသာအိပ်ရမလဲတော့4နာရီသာအိပ်ရမယ်ဟုတ်လား နိုင်ဘယ်လောက်လုံးလုံးအထုတ်ရမလဲနိုင်20လုံးလုံးအထုတ်ရမယ်တဲ့ဟောအဲ့ဒီမှာသတ်မှတ်ချက်ပါတယ်အဲ့ဒါလို့ဇာဂရိယာနုယောဂခေါ်တဲ့မပြရှုမှတ်မှုနဲ့ရှုမှတ်နေပြီဆိုလို့ရှိရင်တဲ့မုတ်ချတရားရမှသိကြတယ်ဟုတ်ကဲ့လားကဲအဲ့ဒီမှာဆောင်းမနည်းနည်းလိုက်ဆိုဣန္ဒြေစောင်းမှာဣန္ဒြေစောင်းမှာ ဘောဇင်မှာတိုင်းထွားသိပါစေဣန္ဒြေဆောင်ပါဘောဇင်မှာတိုင်းထွားသိပါစေသို့ဣန္ဒြေဆောင် ရှုမှတ်ပွားသုံးပါးဓမ္မမြဲပါစေအမြဲနိုးကြရှုမှတ်ပွားသုံးပါးဓမ္မမြဲပါစေသုံးပါးဓမ္မမြဲပါစေသို့မြဲ လေကအပန္နကကျင့်သူပေအပန္နကကျင့်သူပေသုံးပါးဓမ္မသုံးပါးဓမ္မမြဲလေကမြဲလေကအပန္နကကျင့်သူပေအပန္နကကျင့်သူပေသို့ သဝောကုံခံသာသဝောကုံခံနိဗ္ဗာန်နိဗ္ဗာန်သံမြာမိသူအမှန်ပေသံမြာမိသူအမှန်ပေအာသဝောကုံခံသာသဝောကုံခံနိဗ္ဗာန်နိဗ္ဗာန်သံမြာမိသူအမှန်ပေသံမြာမိသူအမှန်ပေ ချွတ်မယွင်းဝို့အတွင်းလွတ်ကင်းဖို့ရာသေးကြပေမချွတ်မယွင်းဝို့အတွင်းလွတ်ကင်းဖို့ရာသေးကြပေ အဲ့ဒီအမနကပฏิပဒဒေသနာမှာမြတ်စွာဘုရားက24နာရီအ ਨੇ ဘယ်နှနာရီပဲအိပ်ပြီးတော့ဘယ်နှနာရီအာထုတ်မပြတ်အာထုတ်ရမယ်လို့မိန့်ကြားခဲ့တယ်လေအဲအဲ့ဒီအချက်၃ညံတရာညီအောင်ကျင့်ရင်မုတ်ချမရနိုင်ဘူးလားရနိုင်တယ်တဲ့ပကဟိုကိစ္စမမြအိပ်ပါလျက်ဟုတ်လား အိပ်ပါလျက်ဆိုတဲ့အချက်အဲ့ဒီအချက်နဲ့ညီပြီဆိုလို့ရှိရင်တော့ယဟန်ကြီးပွားမလားမကြီးပွားဘူးလားကြီးပွားတယ်ဆိုတာတရားကြီးပွားတာလားပြောတာလားပစ္စည်းကြီးပွားတာ ပြောတာလားတရားကြီးပွားတွတ်တတ်တာပြောသည်တဲ့ကိစ္စမမြအိပ်ပါ၍စကားလဲနဲ့စကားလဲနဲ့စကားစကားကဒီ အများစုမိတယ်ဆိုလို့ရှိရင်နဲ့မြတ်စွာဘုရားရဲ့တပည့်တာဝကတွေအများစုမိတယ်ဆိုလို့ရှိရင်နေနည်းနှမျိုးနဲ့နေရမယ်တဲ့ဘယ်လိုလဲဆိုတော့ဓမ္မိန်ဝါကထံအရိယောဝါဒုံနိဘာဝောတဲ့နေနည်းနှမျိုးအများစုမိရဲ့နေနည်းနှမျိုးဓမ္မိန်ဝါကထာဓမ္မိဝါကထာ တရားနဲ့စပ်တဲ့စကားကိုရင်လဲပြောနေပါတဲ့တကယ်လို့အဲ့ဒါလိုမပြောဘူးဆိုလို့ရှိရင် အရိယောဝါဒုံနိဘာဝောတဲ့အရိယာတို့ရဲ့နေနည်းဖြစ်တဲ့စိတ်စိတ်နေခြင်းနဲ့နေပါတဲ့တနည်းဆိုလို့ရှိရင် မြင့်မြတ်သောစိတ်စိတ်နေခြင်းဖြစ်နေပါတဲ့မြင့်မြတ်သောစိတ်စိတ်နေခြင်းဆိုတာတရားရှိမှတ်နေတာပြောတာ ဒီမဲ့ညာဖုန်ညာရထားတဲ့ပုဂ္ဂိုလ်များတော့ဖလားသမဘာဝင်စားနေတာသောတာပတ္တိမဲ့ညာဖုန်ညာရတဲ့ပုဂ္ဂိုလ်ကသောတာပတ္တိဖို့ဝင်စားတယ်သဂရဂမိမဲ့ညာဖုန်ညာရတဲ့ပုဂ္ဂိုလ်ကသဂရဂံဖို့ဝင်စားတယ်အနာဂမိမဲ့ညာဖုန်ညာရတဲ့ပုဂ္ဂိုလ်ကအနာဂမိဖို့ဝင်စားတယ်အရဟတမဲ့ညာဖုန်ညာရတဲ့ပုဂ္ဂိုလ်ကအရဟတဖလားသမဘာဝင်စားနေတယ်အဲ့ဒါမရသေးတဲ့ပုဂ္ဂိုလ်ကတော့တရားရှုမှတ်နေတယ် အဲ့လိုတရားရှိမှတ်နေကိုအရိယောဝတုန်ဒီပါကောတဲ့မြင့်မြတ်သောစိတ်စိတ်နေခြင်းတဲ့ဟုတ်သလားအဲ့ဒီမှာအပန်ထွက်သေးလားမထွက်ဘူးဒါပေမဲ့လို့ရှုမှတ်နေတော့ဥပဒနာတတိသမารိပညာတွေဖြစ်မနေဘူးလားဖြစ်နေတော့မြတ်သလားယုတ်သလားမြတ်တယ်ဘာကြောင့်မြတ်တယ်လို့ခေါ်နိုင်တယ်လဲဝိပဿနာရှုတာနဲ့များဘာကြောင့်မြတ်တယ်လို့ခေါ်နိုင်တယ်လဲ ရုပ်သဘောရုပ်နဲ့နာမ်ကိုရှုနေသမျှကာလပတ်လုံးရှုလို့တတိသမารိပညာဖြစ်နေသမျှကာလပတ်လုံးအယုတ်အညံ့တရားတွေဖြစ်တဲ့လောဘဒေါသမောဟဆိုတဲ့ကိလေသာတရားတွေရှိသလားရှိပါဘူးအဲ့တော့အယုတ်အညံ့တရားတွေမရှိဘူးဆိုလို့ရှိရဲ့အဲ့ဒါမြင့်မြတ်သူခေါ်ရမလားယုံညံ့သူခေါ်ရမလားဒါကြောင့်မလို့ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ဟာအယုတ်အညံ့တရားတွေမရှိတဲ့အတွက်သူဟာဘာလဲ မြင့်မြတ်သူဒါကြောင့်သူရဲ့နေခြင်းဟာမြင့်မြတ်သောစိတ်စိတ်နေခြင်းဓမ္မိဝကထာ အရိယောဝဒုံနိဘာဝမြင့်မြတ်သောစိတ်စိတ်နေခြင်းဒါကြောင့်ဟိုအနောက်တိုင်းကလူတွေကသူတို့ကတိတ်လေ့လာတာပဲတိတ်လေ့လာအဲသူတို့ဒီစကလုံးဘယ်ရလဲမသိဘူးဒီစကလုံးဟာဘုန်းကြီးတို့သာသနာတဲ့တောင်မှတရားနဲ့စတ်နေတဲ့ပုံကိုယ်တွေမှပဲအသိညာတဲ့စကလုံး အာတာမန်စာတင်စာချနေတဲ့ပုဂ္ဂိုလ်ဆိုသိမသိဘူးဒီစကလုံးကိုဓမ္မီဝါကထာအရိယောဝတုန်ဒီဘာဝောအဲ့ဒီအနောက်နိုင်ငံလူတွေကသိတယ်သိတော့သူတို့တရားစခန်းတွေမှာဆိုဘလို့ရေးထားလဲဆိုတော့ noble silence တဲ့ဒီလိုရေးထားတယ် noble silence တဲ့ဘာပြောတာလဲမြင့်မြတ်သောစိတ်စိတ်နေခြင်းတဲ့အဲ့ဒါလိုရေးထားတယ်ဘာ silence တဲ့တော့ noble silence noble silence ကဘာကိုဆိုလို့လဲဟုတ်ပြီမြင့်မြတ်သောစိတ်စိတ်နေခြင်းဆိုတာဘယ်လိုနေတာတော့အိပ်ပျော်နေတာပြောတာလားအဲရှုမှတ်နေတာဟုတ်ကဲ့လားရှုမှတ်နေတဲ့အခါကျတော့ယုံညံ့သလားမြင့်မြတ်သလားကဲဘုန်းကြီးတို့တရားဆက်ရအောင် ခုနဘုန်းကြီးပြောတာပဲရောက်တော့လဲဓမ္မီဝါကထာအရိယောဝါဒုံနိဘာဝနော်အများစုမိရင်တဲ့တရားနဲ့ပတ်သက်တဲ့စကားရင်လည်းပြောနေပါတဲ့ဒါမှမဟုတ်ဘူးဆိုရင်ဗာလဲမြင့်မြတ်သောစိတ်စိတ်နေခြင်းဖြင့်လည်းပဲနေပါတဲ့အဲ့ဒီနှစ်ခုပဲလုပ်ပါတဲ့ဟောမကောင်းဘူးလားအကုသို့ဖြစ်အောင်မလားမဖြစ်ဘူးဒီတော့ ဒါပေမဲ့အဲဒီမှာတရားနဲ့ပတ်သက်တဲ့စကားပြောတယ်ဆိုတော့ဘယ်လိုစကားပြောရမလဲတရားနဲ့ပတ်သက်တဲ့စကား10မျိုးရှိတယ်တဲ့အလိုနှဲခြင်းနဲ့စတဲ့စကားပြောပါတဲ့အလိုလောဘနှဲခြင်းနဲ့စတဲ့စကားကိုပြောပါတဲ့နောက်ရောင်ရဲခြင်းနဲ့စတဲ့စကားပြောပါတဲ့တင်းတိမ်ရောင်ရဲမှုနဲ့ပတ်သက်တဲ့စကားပြောပါ ဟုတ်တာပေါ့အလိုလောဘကြီးတာနဲ့ပတ်သက်တဲ့ဟိုကလိုချင်ဒါလိုချင်တရားရှိတစ်ထောင်လိုချင်တစ်ထောင်ရှိတစ်သောင်းလိုချင်တစ်သောင်းရှိတစ်သိန်းတစ်သန်းလိုချင်နဲ့အဲ့ဒီလောအလိုလောဘကြီးတဲ့ကြီးတာနဲ့ပတ်သက်တဲ့စကားသာပြောမယ်ဆိုလို့ရှိရင်တော့လောဘကြီးဖြစ်ပြီးတော့လောဘကနေပြီးဒုက္ခကြီးပွားမှာပေါ့နောက်အလိုလောဘနေခြင်းတဲ့စကားစတဲ့စကားပြောပါတဲ့နောက်တစ်ခုကတင်းတိမ်ရောင်ရဲမှုနဲ့ပတ်သက်တဲ့စကားပြောပါတဲ့ တင်းနဲ့ရောက်ရရင်ချမ်းသာမလားဆင်းရဲမလားတန်တုဋ္ဌိပရမန္တနာနဲ့တန်တုဋ္ဌိတင်းနေရောင်ရဲမှုသည်ပရမန္တနာအမြတ်ဆုံးသောစီဝါဥစ္စာပါပေသည်တဲ့ဟောစီဝါဥစ္စာထဲမှာအမြတ်ဆုံးစီဝါဥစ္စာပဲဟာတော့တင်းနေရောင်ရဲမှုနော်တန်တုဋ္ဌိပရမန္တနာတန်တုဋ္ဌိတင်းနေရောင်ရဲမှုသည်ပရမန္တနာ အမြင့်အမြတ်ဆုံးသောစီဝဥစ္စာပါပေဒီမှန်သလားတရားရတယ်တရားနဲ့ပဲတင်းတိမ်ရောင်ရဲပြီးလောက်ကအောင်သုံးရင်ချမ်းသာမလားဆင်းရဲမလားချမ်းသာတယ်အဲ့ဒါပြောတာဒါကြောင့်မလို့တင်းတိမ်ရောင်ရဲမှုနဲ့ပတ်သက်တဲ့စကားပြောပါတဲ့လိုနေရောင်ရဲနောက်အဖော်မမက်ပါနဲ့တဲ့အဖော်မမင်ပါနဲ့တဲ့တူရီနေပါတဲ့ အဖော်မမင်မာနဲ့တူရိနေပါဆိုတာမှာအဓိပ္ပာယ်တစ်မျိုးရှိတယ်အများနဲ့မရောပဲတူရဲတဲ့နေလို့ရှိရင်စကားအပြောရနဲတော့အမှားအပါမနှဲပြီဘူးလားအကုသိုလ်ဖြစ်မနှဲဘူးလားနဲတယ်အဲ့ဒါကြောင့်အဲ့ဒါလို့အများနဲ့မရောပဲနဲ့တူရဲနေပါဆိုတာလဲဒါအဖို့မမင်ပါနဲ့အဖို့ကင်းလျက်နေပါကာယဝိဝေကခေါ်တယ် နောက်တစ်ခါနောက်တစ်ခုအဖို့မမင်မာနဲ့ဆိုတာကတရားရှုမှတ်ပြီးနေပါလို့ဒီလိုဆိုလို့တယ်အဲ့ဒီကြတော့ဘာအဖို့ပြောတာလဲဆိုတော့ကိလေသာအဖို့ပြောတာကိလေသာအဖို့နဲ့မတွဲပဲနေပါတဲ့တရားမရှုဘူးဆိုရင်ကိလေသာအဖို့ရှိမနေဘူးလားလောဘအဖို့ရင်လည်းရှိလိမ့်မယ်ဒေါသအဖို့ရင်လည်းရှိလိမ့်မယ်မာနအဖို့ရင်လည်းရှိလိမ့်မယ်ဟုတ်ကဲ့လားတရားရှုမှတ်နေပြီဆိုလို့ချင်းအဲ့ဒီကိလေသာအဖို့ရှိအောင်မလား မရှိဘူးဒါကြောင့်အဖော်ကင်းလျက်နေပါဆိုတာနံပါတ်1ကအပေါင်းအဖော်ကင်းလျက်နေပါနံပါတ်2ကကိလေသာအဖော်ကင်းအောင် တရားရှုမှတ်နေပါဒီလိုပြောတာနော်လူနဲ့ရောင်ရဲဖော်ကင်းစေညီလည်းမညီရနောက်တစ်ခုကအာယုံ၅ပါးမှာမညှိတွေ့ပါစေနဲ့တဲ့အစင်းအတန်အနံ့ရတာထိတွေ့စရာအာအဆုံး အာယုံကာမဂုဏ်အာယုံ၅ပါးမှာမညှိတွယ်ပါစေနဲ့မညှိတွယ်ခြင်းနဲ့စတဲ့စကားပြောပါတဲ့အစင်လာလာမကြည့်ကျင်တာအတန်ကောင်းကောင်းနားမထောင်ကျင်တာအနတ်မွေးမွေးမရှူကျင်မမွေးကျင်တယ်ဆိုတဲ့မညှိတွယ်ခြင်းနဲ့ပတ်သက်တဲ့စကားပဲပြောပါတဲ့နောက်လူနဲ့ရောင်ရဲဟောကင်းဆက်ညှိလဲမညှိရနောက် သီလနဲ့ပတ်သက်တဲ့စကားပဲပြောပါတဲ့ဘယ်လိုသီလဆောက်တည်လို့ရှိရင်ဘယ်လိုကုသိုလ်တွေပွားတယ်ဘယ်လိုအကျိုးရှိတယ်ဘယ်လိုသီလတွေပျက်စီးလို့ရှိရင်ဘယ်လိုအကျိုးရုပ်တယ်ဆိုတာသီလနဲ့ပတ်သက်တဲ့စကားတွေပြောပါတဲ့နောက်ဝီရိယနဲ့ပတ်သက်တဲ့စကားပြောပါတဲ့ဝီရိယဆိုတာကြိုးစားအထောက်မှုကြိုးစားအထောက်မှုဆိုတာအကောယုံကြည်မှုတတ်တာရှိရမယ်တဲ့အပြည့်ဝနံပါတ်2က ဖြည့်ရည်တဲ့မကောင်းမှုပြုရမှာပြည့်ရမယ်တဲ့နံပါတ်3ကဩတ္တပီတဲ့မကောင်းမှုပြုရမှာကြောက်ရမယ်တဲ့ယုံကြည်လာပြီဆိုလို့ရှိရင်မကောင်းမှုပြုရမှာမရှက်ပေဘူးလားကြောက်ကောမကြောက်ဘူးလားအဲသူတို့ဟာအကြောင်းကျိုးတစ်ခုဆက်သွယ်ပဲနံပါတ်1ဖရာတရားသံဃာယရဏသုံးပါးကိုယုံကြည်ရမယ် ဘုရားတရားသံဃာယရဏသုံးပါးယုံကြည်ရင်တရားတော်ထဲမှာ ပါတဲ့ကံကံရဲ့အကျိုးတရားကိုမယုံကြည်ဘူးလားမယုံကြည်သေးရင်တော့အနောက်တိုင်းမှာဘဝပြတနာစာအုပ်ကိုဖတ်ပါဟုတ်ပလားဘာဖတ်ရမလဲဘာဖြစ်လို့ဟမ်ပါတယ်ခရိယာဘာသာမှာနောက်ဘဝဆိုတာမရှိဘူး ဒီဘဝသေပြီးပြီဆိုလို့ရှိရင်ပြီးတော့နောက်တစ်ဘဝမရှိတော့အဲ့ဒီလူသေးလို့မလို့ကြံတဲ့ဝိညာဉ်လေးကတဏှာရာကနေပြီးတော့သာဝရဘုရားသခင်တရားဆုံးပြတ်မဲ့နေကိုစောင့်နေရတယ်ဘယ်နေ့မှတော့မသိဘူးဒီတစ်ကဘာပြီးနောက်တစ်ကဘာလားမသိဘူးနောက်တစ်ကဘာရင်နောက်ကဘာပေါင်းမြောက်များစွာ200 300ပြီးမှလာတော့မသိဘူးဒါမဲ့လို့ဘယ်အချိန်မှမသိတဲ့အဲ့ဒီအချိန်ကိုအဲ့ဒီဝိညာဉ်လေးကမပြင်းမရစောင့်ရတယ် တရားအဆုံးပြတ်ခံမှုယောဂီဆိုရင်တော့ကောင်းတာပဲအဲ့လိုဆောင်းရတာဘာဖြစ်လို့ကဲယောဂီကမပြတ်အောင်ဘယ်လိုလုပ်ဆောင်းလဲအဲတရားရှုမှတ်ဆောင်းနေပြုံးမလားမပြတ်ဘူးယောဂီဆိုရင်တော့ကောင်းတာပဲသူတို့ကယောဂီတော့လည်းမဟုတ်ဘူးနောက်ဆုံးကြတော့မှသာဝရဘုရားသင်္ဃာတရားဆုံးပြတဲ့နေ့ကျမှခေါ်လိုက်တယ်ကဲအမောင်ဝင်ရင်တို့လာကြငါဆုံးပြမယ် ကဲမင်းကမကောင်းမှုတွေလုပ်တယ် go to hell ဘာဘာတဲ့တော့ငရဲသွားတော့တဲ့နော်ဒါရင်မင်းကတော့ကောင်းမှုတွေလုပ်တယ် go to heaven နော်ဘာတဲ့တော့ကောင်းကင်ဘုံနာစံမြန်းပြီတော့တဲ့ဘယ်သူကဆုံးမြတ်ပေးတာကိုယ်အလုပ်သူများအဆုံးပြတ်ခံရတာမနာဘူးလားနာလိုက်တာနော်ဒီတော့ဆလိုတာက ခရိယာအယူဆမှာနောက်ဘဝမရှိဘူးသို့တော့အဲ့ဒီအနောက်တိုင်းမှာဘဝပြဿနာမှာခရိယာတမ္မာကျမ်းစာကိုတစ်နှစ်တစ်ခေါက်အစအဆုံးအပေါက်ဖတ်လေရှိတဲ့ပုဂ္ဂိုလ်ရဲ့ပါဇက်ကထွက်တာကတမလွန်ဘဝဆိုတာရှိတယ်နောက်ဘဝဆိုတာရှိတယ်တဲ့ကံကံရဲ့အကျိုးဆိုတာရှိတယ်တဲ့ဟောဒီလူမျက်စိကွဲနေတယ်ဘာကြောင့်လဲတဲ့ဟိုးရှေးကပါရှားမှာလူဖြစ်စဉ်ကတဲ့သူအပြစ်ဒဏ်ပေးရမယ့်ပုဂ္ဂိုလ်တွေရဲ့ မျက်စိကိုဖောက်ရမယ်တာဝန်ယူရတယ်တဲ့အဲ့ဒီတုန်းကတာဝန်တာဝန်အရက်မျက်စိထိုးဖောက်ခဲ့လို့မလို့အခုသူမျက်စိကွဲနေတယ်တဲ့အမေရိကန်ကပါမောက်ခကြီးဒီတိုင်းဆိုတော့တမန်ဘွားရှိလားမရှိဘူးလားရှိတယ်ကံကံရဲ့အကျိုးတရားကံဘသူပါဇက်ကထွက်တာတော့ဟဲခရိယံဒေါန်တော်မြည်ရဲ့ပါဇက်ကထွက်တာအဲ့ဒါကိုမှတခြားခရိယံတယောက်ကဟုတ်တယ်ဆိုပြီးထောက်ခံပြီးဝေဖန်ရေးထားတာနော် ဒါကြောင့်မလို့ကံကံရဲ့အကျိုးတရားကိုမယုံကြည်သေးရဲ့အနောက်တိုင်းမှာဘဝပြဿနာကိုဖတ်ပါလေဟုတ်ကလားကြံညွှန်ညွှန်လဲအောင်အဲ့ဒါကြောင့်ဘုရားတရားတန်ခါယရဏသုံးပါးယုံရင်တရားတော်နဲ့မှပါရကံကံရဲ့အကျိုးတရားယုံပြီယုံပြီဆိုလို့ရှိရင်တော့မကောင်းမှုပြုရမှာရှက်လဲရှက်ပြီပြီးတော့ကြောက်လဲကြောက်ပြီ ကောင်းစိုးနှစ်တန်းကံတရားနဲ့သုံးပါးယရနာယုံရင်လေဟုတ်သလားသိုးကံပြုရန်ရှက်ကြောင်များလို့အမဲမချခင်ကရနေကွာကြိုက်တော့လားမဟင်သိုးကံပြုရန်ဆိုတာမကောင်းတဲ့အကုသိုလ်ကံပြုဖို့ရာရှက်ကြောင်များလို့ဆိုတာရှက်တဲ့ရှိတယ်ကြောက်တယ်ဩတ္တပများရောတဲ့ မကောင်းတဲ့အကုသကံပြုဖို့ရာရှက်လဲရှက်တယ်ကြောက်လဲကြောက်ပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ဟာမကောင်းတဲ့အကုသကံနေပြုပါဦးမလားမပြုရင်သီလမလုံခြုံဘူးလားသောကံပြူရာရှက်ကြောင်များလို့သီလတရားလုံခြုံပေသီလလုံလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနှစ်သက်ပေနှစ်သိမ့်သောခါကိုယ်စိတ်ငြိမ်လို့ ငြိမ်းအေးချမ်းသာရသလေချမ်းသာလေပြီတမာတိယာဤဉာဏ်မြင်တွေကံကံရဲ့တရားအကြောင်းတရားကံကံရဲ့အကျိုးတရားနဲ့ယရဏသုံးပါးယုံကြည်မှုယုံကြည်လို့မလို့ရှက်တယ်ကြောက်တယ်ရှက်လို့ကြောက်လို့သီလလုံးညုံတယ်သီလလုံးညုံလို့စိတ်ကြည်လင်ရှင်လန်းတယ်စိတ်ကြည်လင်ရှင်လန်းလို့ဝမ်းသာတယ်ဝမ်းသာလို့ကိုယ်ရောစေရောငြိမ့်တယ် ကိုစိတ်ငြိမ်းလို့ချမ်းသာတယ်ချမ်းသာလို့စိတ်တည်ငြိမ်မှုတမာရီတရားအထုတ်တဲ့အခါကျတော့မြန်မြန်ကြီးရလွယ်တယ်တမာရီရပြီဆိုလို့ရှိရင်တော့ဝိပဿနာဉာဏ်မြင်မဲ့ဉာဏ်မြင်ဖို့ဉာဏ်မြင်နေမရပြီဘူးလားရတယ်တဲ့အဲ့ဒါ သီလကြောင့်ဖြစ်နိုင်တဲ့အကြောင်းကျိုးတွေပဲတဲ့ဆိုကောင်းဆိုးနှစ်တန်းကံတရားနှင့်ကောင်းဆိုးနှစ်တန်းကံတရားနှင့်သုံးပါးယရနာယုံရင်လေသုံးပါးယရနာယုံရင်လေသို့ကံပြုရာရှက်ကြောင်များလို့သို့ကံပြုရာရှက်ကြောင်များလို့သီလတရားလုံးုံပေသီလတရားလုံးုံပေ သီလလုံလင်းကြည်ရွှင်လန်းလို့သီလလုံလင်းကြည်ရွှင်လန်းလို့ဝန္တာအာရနှစ်သိမ့်မေဝန္တာအာရနှစ်သိမ့်မေနှစ်သိမ့်သောခါကိုစိတ်ငြိမ့်လို့နှစ်သိမ့်သောခါကိုစိတ်ငြိမ့်လို့ငြိမ့်အေးချမ်းသာရသလေငြိမ့်အေးချမ်းသာရသလေချမ်းသာလေပြီသမာဓိရဤညာမြင်တွေချမ်းသာလေပြီသမာဓိ သို့ တချို့မရဘူးမရတဲ့လူတွေကိုရအောင်လုပ်ပေးလိုက်မယ်ဂုံတော်ဘုရားရှိခိုးစာအုပ်နောက်ကျောဘက်မှာကြည်လေရအောင်လုပ်ပေးလေအောင်နော်ရအောင်လုပ်ပေးလေအောင်ပဲအဲ့ဒါစာအုပ်လက်ထဲရောက်ပြီးစာအုပ်မကြည့်တဲ့လူတွေရှိမှမသိဘူးဖြစ်နေကဲဆိုကောင်းဆိုနှစ်တန်းကန္တရာနှင့်ကောင်းဆိုနှစ်တ အခုတော့အားလုံးရသွားနော်တဲတော်တယ်နော်ညံကောင်းလိုက်တာညံကောင်းလိုက်တာဒီတော့အဲ့ဒီမှာယုံကြည်မှုတရားတရားမကောင်းမှုပြုအပ်မှရှက်မှုဟိရိမကောင်းမှုပြုအပ်မှကြောက်မှုအတ္တပဒါတွေလည်းပဲယဟန်ကြီးပွားကြောင်းယောဂီကြီးပွားကြောင်းပဲတဲ့ယောဂီမကောင်းတာလုပ်အပ်မှမရှက်ဘူးမကြောက်ဘဲနဲ့လုံနေပြီဆိုလို့ရှိရင်တော့အဲ့ဒီယောဂီကြီးပွားပါမလား တရားအနေနဲ့ကြီးပွားနိုင်မှာမလားမကြီးပွားနိုင်ဘူးဒါကြောင့်ယောဂီဆိုတာတလနလအာထုတ်ယုံနဲ့ကိလေသာကတာမန်ပိန်ယုံရှုံယုံပွန်းယုံပဲရှိသေးတာတမက်တဖို့ရဖို့ဆိုတာအင်မတန်ပါရမီရင့်မှာဒီတော့အဲ့ဒါလောက်ကလေးရှိတဲ့တရားကထွက်သွားတဲ့အခါကျတော့ယောဂီကစိတ်လို့ကိုယ်လို့ဆင်ញင်မှုမရှိဘဲနဲ့နေမဲ့ဆိုလို့ရှိရင်တော့အဲ့ဒီယောဂီဟာအမြင်မတော်ဆင်တော်နဲ့ခလောက်ဖြစ်မနေဘူးလား မသိတာတွေမပြောမိဘူးလားမသိတာတွေမလုပ်မိဘူးလားမတော်တဲ့နေရာတွေမသွားမိပေဘူးလားအဲ့ဒါမျိုးကိုတတ္တာဟိရိဥတ္တပနဲ့ထိမ့်ပေးပါဟုတ်ကဲ့လားတတ္တာဖရာတရားသံဃာယရဏသုံးပါးယုံကြည်မှုဟိရိကပါလေမကောင်းမှုပြုရမှာရှက်မှုဥတ္တပကမကောင်းမှုပြုရမှာကြောက်လန့်မှုဟုတ်ကဲ့လား အဲ့ဒါတွေနဲ့ထိမ့်ပေးပါတဲ့ဒီတော့အဲ့ဒီအရှက်အကြောက်တရားတွေရှိအောင်ဘာလို့ရမလဲဆိုတော့ဘဟုတ်တုဒ္ဒရှိအောင်ဘဟုတ်တုဒ္ဒဆိုတာတရားနဲ့ပတ်သက်တဲ့ဘဟုတ်တုဒ္ဒတွေရှိရမယ်ဒါဒါလို့ရင်မှားတယ်ဒါလို့ရင်မှန်တယ်ဒါကအကုသိုလ်ပဲဒါကကုသိုလ်ပဲဒါဒီချင်းချင်းလို့ရှိရင်ဒါသီလပဲဒီချင်းချင်းရင်သမာဓိပဲဒီချင်းချင်းရင်ပညာပဲသီလသမာဓိပညာတွေကျင့်လို့ရှိရင်ကိလေသာတွေဘယ်လိုနှိမ်နှင်းနိုင်တယ်ပယ်တတ်နိုင်တယ်ကိလေသာပယ်တတ်ရင်ဘယ်လို ငြိမ်းချမ်းတယ်ဟောဒီဘဟုတုတ္တတွေရဖို့မလိုဘူးလားလိုတယ်တဲ့ဒါကြောင့်မလို့ဘဟုတုတ္တလည်းရအောင် စုဆောင်းပါတဲ့ဘဟုတုတ္တရအောင်စုဆောင်းပါဆိုတာဘာဘဟုတုတ္တလဲတရားဘဟုတုတ္တနောက်တစ်ခါဥပတ္ထိတတတိတဲ့ဥပတ္ထိတတတိဆိုတာအမြဲတစေတတိရှိနေပါစေတဲ့ပြောလဲတတိလှုပ်လဲတတိကြံတွေးလဲတတိ အမြဲတတိရှိနေပါတဲ့မိမိစကားပြောတဲ့အခါလဲပြောတဲ့စကားကိုတတိရှိနေပါတဲ့မိမိတစုံတရာလှုပ်လဲပြုလုပ်တာကိုတတိရှိနေပါတဲ့မိမိတစုံတရာကြံတွေးရင်လဲကြံတွေးတာကိုတတိရှိနေပါအထူးသဖြင့်တရားရှုမှတ်တဲ့အခါမှာရှုမှတ်မှုတတိမပြတ်ပါစေနဲ့တဲ့ဟောဒါလို့ဆိုကြီးပွားမလားမကြီးပွားဘူးလားကြီးပွားတယ်ဘယ်နှခုရှိသွားပြီလဲငါးခုရှိသွားပြီနောက်တစ်ခုကအာရတဝိရိယတဲ့ပြင်းပြင်းထန်ထန်ကြိုးစားပါတဲ့ ပြင်းပြင်းထန်ထန်ကြိုးစားပါတယ်ပေါ်တော့ရော့တော့နဲ့မျက်စိကဟိုကြည့်ဒီကြည့်နဲ့ဇင်ညာရှောင်းမော့တော့မော့တော့မလောက်ပါနဲ့တဲ့ဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်ရမလားမရဘူးမျက်စိနောက်စိတ်ကပါပြီဆိုလို့ရှိရင် စိတ်ကရှုစရာအရှုခံရုပ်ပေါ်နံပေါ်ရောက်သေးရဲ့လားမရောက်ရင်ရပါမလားအဲ့ဒါကြောင့်မလို့စူးစူးဆိုင်ဆိုင်မိမိခြေတော့ရှေ့မှာ3000 4000လောက်မျက်လွှာချပြီးတော့အမြဲတစေရှုမှတ်ပြီးနေအဲ့ဒါကြိုးစားမှုပဲ နောက်ပညာဝန်တော်တဲ့ပညာနဲ့ပြည့်စုံပါစေတဲ့ပညာဆိုတာတခြားပြောတာမဟုတ်ဘူးဥဒယဘယပညာကိုပြောတာဥဒယပညာဘယပညာဆိုတာလည်းတခြားပြောတာမဟုတ်ဘူးယုတ်နံတို့ရဲ့အဖြစ်အပျက်ကိုသိတဲ့ဉာဏ်ပညာကိုပြောတာအဲ့ဒီဉာဏ်ပညာနဲ့ပြည့်စုံပါစေတဲ့ယုံနာတို့ရဲ့အဖြစ်အပျက်ကိုသိတဲ့ဉာဏ်ပညာဟာမရှိဘဲနဲ့ရမလား ရှုမှတ်ရမယ်အဲ့ဒီညာအဆင့်ရောက်ပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာရှေ့တက်လို့ရှိရင်မဲ့ညာဘုံညာမရနိုင်ဘူးလားကိန်းနေပေါရနိုင်လို့တရားကြီးပွားနိုင်တယ်တွတ်တက်နိုင်တယ်ဘယ်နှမျိုးလဲအဲ့ဒါလည်းပဲယဟန်တို့ယောဂီတို့ကြီးပွားကြောင်းတရား9ပါးတဲ့ဘာပါလဲသတ္တာသီရိဝတ္တပဗဟုတုတ္တ ဥပတ္ထိတတတိတတိပေါ့ဟုတ်လားဘဟုတုတတတိဝီရိယပညာဟုတ်ကလားဘာပါလဲသတ္တာဟုတ်လားဒီတော့နောက်တစ်ခါမြတ်စွာဘုရားထပ်ပြီးဟောသေးတယ်ជីវွားကြောင်း9ပါးအဲ့ဒီជីវွားကြောင်း9ပါးကတော့တခြားမဟုတ်ဘူးငါတပိသားရိဟာယာဝကိပ္ပဇမေဘိက္ခဝေ ယဝကိဝင်သမေဘိက္ခဝေဘိက္ခုတတ္တပုဇင်ေဘာဝေတတ္တပုဇင်ေဘာဝေတန္တိဗုဒ္ဓယေဝဘိက္ခုနာ ပါတိခင်္ကနောပရိဟာနိဘိက္ခဝေခြေသားယဟန်များတို့ဣမေဘိက္ခုဤငါဤခြေသားယဟန်များတို့သည်တတ္တခုနပါးကုန်သောပုဇင်ငယ်ပုဇင်တို့ကို ပုဇင်တရားတို့ကိုဘာဝိတန်တိမိမိတဏ္ဍာ၌ဖြစ်ပွားစေကုန်ကြအာ ဒါဝထိုသောဘုဇင်တရားတို့ကိုမိမိတဏ္ဍာ၌အဆက်မပြတ်အောင်ဖြစ်ပွားအောင်အထုတ်နေသမျှကာလပတ်လုံးဘိက္ခုနာခြေသားယဟန်တို့ဤဘုဒ္ဓရေဝါကြီးပွားတို့တဲ့ချင်းကိုသာလဲပါဋိကင်္ခအလိုရှိရဤနောပရိဟာနိမဆုပ်ယုတ်နိုင်မေပါတယ်တော့ဘုဇင်ခုနှစ်ပါးတဲ့ပါတယ်လဲသတိဓမ္မဝိဇ္ဇာပြီးတော့ဟာ သတိဓမ္မဝိဇ္ဇာပြီးတော့ပါကင်ကင်ကိုယ်နဲ့နောက်တော့ကြပြီတနေ့ကပဲဒါပြောထားတယ်မရတော့သတိဓမ္မဝိဇ္ဇာပြီးတော့ဝိရိယပီတိပတ္တိသမာဓိဥပေက္ခာဒါကိုရင်နဲ့ကပြောတာမဟုတ်ဘူးအမျိုးသမီးတွေကပြောတာဟုတ်သလားကဲကိုရင်နေတဲ့သားကုန်ပြီ ကိုယ်ရင်အာလောကတော့နောက်ကွက်ကြပြီအမြဲတမ်းရှည်တန်းကနေတာအခုနောက်တန်းရောက်သွားပြီသို့ဘုဇင်ခုနှစ်ပါးဆိုသည်မှာသတိတံဘုဇင်ဓမ္မဝိသယတံဘုဇင်ဝိရိယတံဘုဇင်ပိဋိတံဘုဇင် ပတ္တတိတံဘုဇင်သမာဓိတံဘုဇင်ဥပေက္ခာတံဘုဇင်တို့ဖြစ်ပါသည်သတိယဓမ္မဝိစယယဝီရိယယပီတိယပတ္တတိယသမာဓိယဥပေက္ခာယဟုတ်လားသတိဓမ္မဝိစယဝီရိယပီတိပတ္တတိ มาดิอุเบกขา เข้าบีละแกสุดาบุญเจนค9บาสุดีมาနောက်တစ်ခ အဲ့ဒီဘုဇင်9ပါးမိမိတဏ္ဏမှာဖြစ်ပွားအောင်အာထုတ်နေသမျှကာလပတ်လုံးနဲ့ယဟန်နေကြီးပွားတိုးတက်နေမှာပဲတဲ့ထို့သူယောဂီတွေလည်းကြီးပွားတိုးတက်နေမှာပဲတဲ့ဒီဘုဇင်9ပါးမိမိတဏ္ဏဖြစ်ပွားအောင်အာမထုတ်တော့ဘူးဆိုရင်တော့မကြီးပွားတော့ဘူးဆိုရုံပဲတဲ့ဟုတ်ကဲ့လားယဟန်တို့ယောဂီတို့ဆိုတာတရားနဲ့ပြောရင်ပြော မပြောရင်ချော်သွားပြီမဟုတ်ဘူးလား တရားနဲ့ပြောပြီဆိုလို့ရှိရင်တော့သူဟာတရားတိုးတက်တဲ့တိုးတက်ပြီးမညံဖူညံပဲသွားမယ်တရားနဲ့မပြောဘူးဆိုလို့ရှိရင်တော့သူစကားများတော့မယ်တခြားတခြားမဟုတ်တာတွေလည်းလုပ်တော့မယ်အဲ့ဒါလို့ဆိုလို့ရှိရင်တော့အောက်လားအထက်လားဇောက်ထိုးလားမိုးမျောလားอืมမိုးတော့မမျောတော့ဘူးဟုတ်ကဲ့လားအဲ့ဒါကြောင့်မလို့ဘုဇင်တရားအမြဲတမ်းပွားနေပါတယ် တတိတံဘုဇင်ဆိုတာတခြားမဟုတ်ပါဘူးရှုမှတ်နေတာဟာတတိတံဘုဇင်ပဲအမြဲမပြတ်ရှုမှတ်နေတာဟာတတိတံဘုဇင်ပဲဖောင်းတာပိန်တာရှုမှတ်လဲတတိတံဘုဇင်ပဲထိုင်တာထိတာရှုမှတ်လဲတတိတံဘုဇင်ပဲကြွားတယ်လှမ်းတယ်ချတယ်ရှုမှတ်လဲတတိတံဘုဇင်ပဲထမင်းစားဆွမ်းစားတဲ့အခါမှာထမင်းလုံးစီလဲလှမ်းတော့လှမ်းတယ်လှမ်းတယ်ရှုမှတ်တယ်တတိတံဘုဇင်ထမင်းလုံးယူတော့ယူတယ်ယူတယ်တတိတံဘုဇင်ပါဇတိယူရယူရယူတဲ့တတိတံပုဇင်ပါဇဟကျင်တော့ဟကျင်တယ်ဟကျင်တယ်လို့ရှုတဲ့တတိတံပုဇင်ဟတော့ဟတယ်ဟတယ်ရှုတဲ့တတိတံပုဇင် ပါဇက်ထဲထမင်းလို့ခွန်းတော့ခွန်းတယ်ခွန်းတယ်ဝါတော့ဝါတယ်မျိုးတော့မျိုးတယ်လို့ရှုတာဘာဘုဇင်နေလဲတတိတံဘုဇင်နေအဲ့ဒါလို့ရှုမှတ်တဲ့အခါကျတော့ရှုမှတ်ပါများလာတော့စိတ်ကတီးသလောက်တီးမလာဘူးလားအဲ့ဒီတီးငိမ့်လာတာကဘာဘုဇင်လဲသမာဓိတံဘုဇင်အဲ့လိုစိတ်တည်ငြိမ်လာပြီဆိုလို့ရှိရင်စိတ်ငြိမ်အေးမလာဘူးလားငြိမ်အေးလာတော့အဲ့ဒါပတ္တဒိတံဘုဇင်ဟုတ်ကဲ့လား ငြိမ့်လာတာပတ္တိတ္တံပုဇေယဒီတော့အဲ့ဒါတော့ငြိမ့်အေးတည်ငြိမ်တဲ့စိတ်နဲ့ရှုမြဲရှုနေတဲ့အခါမှာစားတဲ့တောက်တဲ့အခါလဲရှုဥဝလဲတဲ့အခါလဲရှုမျက်နှာတစ်တဲ့အခါလဲရှုတကူတပားသွားတဲ့အခါလဲရှုအဲ့ဒါလိုရှုနေတဲ့အခါတော့ရှုပါများလို့စုစိတ်တည်ငြိမ်မှုများလာတော့အရှုခံရုပ်ရဲ့သဘာဝကိုသဘောမျှပဲသဘောမျှပဲသဘာဝမျှပဲလို့သိမလားဘူးလားအဲ့ဒါဓမ္မဥစ္စယတံပုဇ္ဇေသိတာဟာအမှန်တိုင်းသိတာဟာဓမ္မဥစ္စယတံပုဇ္ဇေ အဲ့ဒါလို့ရှုမှတ်နိုင်အောင်ဝိရိယမစိုက်ရဘူးလားအဲ့ဒါဝိရိယတံပုဇင်ဟုတ်ကဲ့လားအဲ့ဒါလို့ရှုမှတ်လို့စိတ်ကတည်ငြိမ်ပြီးငြိမ်နေတဲ့အခါမှာယောဂီကအာယုံစိုက်ပြီးတော့မရှုမှတ်ရပဲနဲ့ရှုတဲ့စိတ်ကလေးကသူ့အလိုလိုရှုမှတ်သွားတယ်စိတ်ကတည်ငြိမ်နေတော့ဟောင်းနေပိန်နေထိုင်နေထိတယ်လို့ရှုမှတ်သွားတယ်ကြွတယ်လှမ်းနေချတယ်လို့ရှုမှတ်သွားတယ်ကြကြနေကြွတယ်လှမ်းနေချတယ်လို့ရှုမှတ်သွားတယ် ထိုင်တာထိတာနှမျိုးတည်းရှုမှတ်တဲ့ပုဂ္ဂိုလ်လည်းထိုင်တယ်ထိတယ်ထိတယ်ထိုင်တယ်ထိတယ်ထိတယ်နဲ့ကြောင်ညမဆက်ရပဲနဲ့အာကြီးအလိုမထုတ်ရပဲနဲ့စိတ်ကအလိုလိုရှုမှတ်သွားတယ်ဟောတာအဲ့ဒါဥပ္ပခါတာပုဇင်လစ်လူရှုတယ်ခေါ်တယ်ရှုမှတ်မှုကိုကြောင်ညမပြုလစ်လူရှုနေတယ်တဲ့အဲ့တော့လစ်လူရှုတော့စိတ်ကသူ့လိုလို ရှုမှတ်သွားတာဒါဥပ္ပခါတာပုဇင်ဒီတော့တရားသာရှုမှတ်နေပြီဆိုလို့ရှိရင်ပုဇင်ခုနှစ်ပါးလုံးမိမိတဏ္ဍာမှာမဖြစ်ပွားဘူးလား ဖြစ်ပွားနေပြီဆိုလို့ရှိရင်တရားမတိုးတက်နိုင်ဘူးလားတိုးတက်နိုင်တယ်အခုဘုန်းကြီးတို့ဟောနေတာဗာတရားပါလေရွှေပြည်တော်ဝင်ငန်းတရားတဲ့နော်မစုံဘူးလားစုံလိုက်တာနော်အဲ့ဒီစုံတဲ့အတိုင်းစုံသမျှလိုက်ပြီးကြင့်ကြံလိုက်နာကြင့်ကြံမဲ့ဆိုလို့ရှိရင်အကျိုးမရဘူးလားရတယ်ဒီတော့မြတ်စွာဘုရားတရားတော်တွေဟာကြီးညိုစရာမကောင်းဘူးလား ညူစရာတွေကောင်းတာတွေကြီးအပြစ်ကင်းတာတွေကြီးဟောတယ်အပြစ်ကင်းဖို့ကြီးပဲဟောတယ်ကိလေသာငြိမ်းဖို့ဆင်းရဲငြိမ်းဖို့ကြီးပဲဟောတယ်နောက်တစ်ခုကနောက်ကြီးပွားကြောင်းခုနှစ်ပါးကဘာလဲလို့ဆိုတော့အနိစ္စတင်ညာပွားပါတဲ့မမြဲဘူးယုတ်လည်းမမြဲဘူးနာမ်လည်းမမြဲဘူးဆိုတဲ့သဘောကိုသိအောင်ပွားပါတဲ့အနိစ္စတင်ညာပွားပါတဲ့နောက်အနတ္တတင်ညာပွားပါတဲ့ ရုပ်တဘာဝနာမ်တဘာဝမျှပဲပုဂ္ဂိုလ်တ attva အတ္တအတ္တဝိညာဉ်ဆိုတာမရှိဘူးအနတ္တကြီးပဲလို့အဲ့ဒီသဘောသိအောင်ပွားပါတဲ့နောက်တစ်ခုကအတုပတိညာပွားပါတဲ့ဒီရုပ်ဒီခန္ဓာကိုမှတင့်နေတယ်ဖွဲရတယ်နှစ်သက်စရာဆိုတာဘာတစ်ခုမှမရှိဘူးအလုံးဟာမတင့်နဲ့မဖွဲရယွန်းစရာကြီးတွေပဲလို့အတုပဘာဝနာပွားပါတဲ့ဘယ်နှချက်ရှိပလဲ နံပါတ်1ကဘာလဲအနိစ္စတင်ညာနံပါတ်2ကအနတ္တတင်ညာနံပါတ်3ကအတုပတင်ညာနံပါတ်4ကအာဒီနဝတင်ညာပွားပါတယ်အာဒီနဝဆိုတာအပြစ်အာဒီနဝဆိုတာဘာလဲအပြစ်ရုပ်ခန္ဓာနာမ်ခန္ဓာခန္ဓာကိုယ်နဲ့စိတ်ရှိသိနေသမျှဆိုလို့ရှိရင်တော့ဆင်းရဲနေသလားချမ်းသာနေသလားဆင်းရဲနေတယ်ဆိုလို့ရှိရင်ဒီရုပ်ဒီခန္ဓာဒါအပြစ်မဟုတ်ပေဘူးလား သူတို့ရှိလို့ချမ်းသာနေတယ်ဆိုရင်တော့အပြစ်ဟုတ်ပါမလားမဟုတ်ဘူးဒါကြောင့်ယုတ်မှလည်းအပြစ်တင်နဲ့ပြည့်လို့နာမှလည်းအပြစ်တင်နဲ့ပြည့်လို့ယုတ်မှအပြစ်ကအများဆိုင်အပြစ်ကဘာလဲဆိုတော့ဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မတည်မြဲတဲ့သဘောဖြစ်ပြမပြနှိမ့်စေလို့ဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အတ္တမဟုတ်အလိုမလိုက်အစိုးမရသူ့သဘာဝအတိုင်းဖြစ်ချင်တိုင်းဖြစ်နေတာပဲဆိုတဲ့အနတ္တသဘောဟောဒီသဘောတွေဟာယုတ်မှရှိတဲ့သဘာဝတွေမဟုတ်လား အဲ့တော့အဲ့ဒါတွေဟာဒါတွေမရှိဘူးဆိုလို့ရှိရင်တော့ဖြစ်ပြီးမပြတ်ဖဲနဲ့တည်မြဲနေတယ်ဆိုရင်တော့ဒါကောင်းတယ်ပေါ့အပြစ်မဟုတ်ဘူးအခုတော့ဖြစ်ပြီးပြတ်တယ်ဆိုတော့ကောင်းသလားမကောင်းဘူးလားအဲ့တော့အပြစ်ပဲပေါ့အဲ့လိုအပြစ်တွေရှုနေပါတဲ့အာဒီနဝတင်ညာ now ပဟာနာတင်ညာပွားပါတဲ့ပဟာနာဆိုတာပဲတာပဟာနာရုပ်ပေါ်မှာနှစ်သက်တမတ်တတဲ့တဏှာအစိုက်တဲ့ကိလေသာတွေကိုပဲတာ နာမောမှာနှစ်သက်တမတတ်တဲ့တဏှာဆိုင်တဲ့ကိလေသာတွေကိုပယ်တာပယ်တယ်ဆိုတာကရုပ်ရဲ့နာရဲ့သဘာဝကို မသိဘဲနဲ့ပယ်နိုင်မှာမလားသိမှပဲပယ်နိုင်တယ်အဲ့တော့သိအောင်ရှုရလိမ့်မယ်ရှုရင်သိလိမ့်မယ်သိရင်ပယ်နိုင်လိမ့်မယ်အဲ့ဒီကြရင်ဘာဟာနာတင်ညာပွားပြီပေါ့ဟုတ်ကဲ့လားနောက်ဝိရာဂတင်ညာပွားပါတဲ့ဝိရာဂဆိုတာတတ်မဲ့ခြင်းကင်းမှုမတတ်မဲ့မှုရုပ်ခန္ဓာကိုလည်းမတတ်မဲ့ဘူးစိတ်ကိုလည်းမတတ်မဲ့ဘူး မသိဘူးဆိုလို့ရှိရင်တော့တတ်မဲ့နေမှာပေါ့ရုပ်ရဲ့အနိစ္စဒုက္ခအနတ္တသဘောမသိဘူးဆိုရင်တတ်မဲ့နေမယ်နာမ်ရဲ့အနိစ္စဒုက္ခအနတ္တသဘောမသိဘူးဆိုလို့ရှိရင်တတ်မဲ့နေလိမ့်မယ်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောကိုရှုရင်းရှုရင်းရှုရင်းနဲ့ပိုင်းပိုင်းခြားခြားသိလာပြီဆိုလို့ရှိရင်ဒီယုတ်ဒီနာမောတတ်မဲ့တဲ့စိတ်ရှိအောင်မလားမရှိတာအဲ့ဒါဝိရာကတင်ညာပဲတတ်မဲ့မှုကင်းခြင်းပွားပါတဲ့ကင်းမှုကိုဘယ်နှခုရှိသွားပြီလဲ နောက်တစ်ခုကនិရောဓတင်ညာပွားပါတဲ့និရောဓတင်ညာဆိုတာရုပ်လည်းပဲဖြစ်ပြီးချုပ်ပြတ်သွားတာပဲနာလည်းပဲဖြစ်ပြီးချုပ်ပြတ်သွားတာပဲနောက်ဆုံးမှဒီယုံနာနေပေါ်မှာနှစ်သက်တတ်မဲ့တဲ့တဏှာမရှိဘူးဆိုတော့ယောနာယောဟာအပြီးသာချုပ်ငိမ့်သွားတာပဲလို့အဲ့ဒီချုပ်ငိမ့်မှုသဘောကိုသိအောင်ပွားများပါတဲ့ဒါအကျေပြောလို့ရှိရင်ဒီဒီခိုရင်းတစ်ခုက ဒီကြီးပွားကြောင်းခုနှစ်ခုကိုအကျေပြောမယ်ဆိုလို့ရှိရင်တစ်ခုတစ်ခုကိုတစ်လတစ်လဟောရလိမ့်ဟုတ်ကဲ့လားခုနှစ်ခုဆိုတော့ဘယ်လောက်ဟောရအောင်ဟောနှစ်လကြိုင်ဟောလိုက်ရမလားအေးနေနိုင်ရင်တော့ဟုတ်ပါဘူးစာချုပ်လေစာချုပ်ရင်ဟောမယ်ခုနှစ်လနေပြီးအာထုတ်ပါမယ်လို့စာချုပ်လို့ရှိရင်အဲတစ်ခုစီတစ်ခုစီသေးစိတ်ခေါ်လိုက်အမှန်တန်ကောင်းတယ်ဒါဟိုတရားအထုတ်သူနဲ့တက်ရိုက်ပတ်သက်တဲ့ အဲ့ဒီတရား9ပါးကိုပွားရင်ယဟန်ကြီးပွားပါလိမ့်မယ်တဲ့နောက်တစ်ခါကြီးပွားကြောင်းတရား6မျိုးတဲ့ယဟန်တို့ကြီးပွားကြောင်းတရား6မျိုးတဲ့ဒါကတော့အမှန်တန်ကောင်းတာပါကောင်းတာကြီးပဲမကောင်းတာကြီးသေးလားမရှိဘူးเนาะကောင်းတာတွေမလို့ပဲဖွင့်ပြထုတ်ပြနေရတာပဲမကောင်းတာဆိုဖွင့်ပြထုတ်ပြလို့ဖြစ်ပါမလားမဖြစ်ဘူးနံပါတ်1က ဣမေအာနန္ဒဘိက္ခဝေဘိက္ခုဣမေအာနန္ဒဘိက္ခဝေဘိက္ခုဣမေသာယိဓမ္မေဟိတံပါဏဘဝေယတကယ်လို့များတဲ့အာနန္ဒတဲ့ငါရဲ့จิตသားတပိများဟာဒီတရား6ပါးနဲ့များပြည့်စုံမဲ့ဆိုလို့ရှိရင်တော့တိုးတက်နေကြမှာပဲတဲ့မဆုပ်ယုပ်ပေဘူးတဲ့ဒီတော့ဒီနေရာမှာကယဟန်လို့ဆိုပေမဲ့လို့ယဟန်တက်တက်တယ်မဟုတ်တော့ဘူးဒီကြတော့မြတ်စွာဘုရားမိန်ကြလို့ဒါယဟန်ရောလူရော ပိုးပြီးတော့အလုံးနဲ့သက်ဆိုင်တာကိုဘယ်လိုလဲလို့ဆိုတော့ယာဝကုဝင်သမေဘိက္ခဝေဘိက္ခုမေတ္တံကာယကမ္မံပစ္စုပတ္ထပိတံတိဗုဒ္ဓေဝဘိက္ခုဏပါတိကင်္ခာနောပရိဟာနိဘိက္ခဝေခြေသာခြေသမိတို့ဘိက္ခဝေခြေသာယဟမြတို့ဣမေဘိက္ခုဤယဟန်တို့သည်ဤငါဤခြေသာယဟန်တို့သည်ယာဝကိဝံစာအခြင်းမြတ်လောက်ကာလပလုံး မေတ္တံစိတ်တံမေတ္တံကာယကမ္မံမေတ္တာနှင့်ရှင်သောကိုအပြုမူကိုပစ္စုပဋ္ဌံပစ္စုပဋ္ဌပေတံဤအကဲ၍ဖြစ်စေကုန်လတံမေတ္တာနဲ့ရှင်နဲ့ကိုအပြုအမူကို ဖြစ်စေကြမယ်ဆိုရင်တဲ့မေတ္တာနဲ့ရှင်နဲ့ကိုအပြုအမူဆိုတာမေတ္တာဆိုတာကတော့စိတ်လှုပ်လိုက်တဲ့အလုပ်ဟာမေတ္တာစိတ်ရှိသွားရှိပြီးလှုပ်ရမယ် ဒီလောက်လှုပ်လိုက်တယ်ဆိုလို့ချင်းဩဒီလောက်လှုပ်ချင်းမြတ်တ attva များချမ်းသာပါစေငါတ attva များချမ်းသာစေလို့တဲ့စိတ်နဲ့လှုပ်နေတယ်ဆိုကြပါစို့လမ်းပြင်လိုက်တယ်ဟောဒီလမ်းမှာသွားတဲ့ပုံကိုယ်တွေချမ်းချမ်းသာသာချောချောမောမောသွားကြပါစေဟောမေတ္တာနဲ့ရှင်တဲ့အလုပ်မေတ္တာစိတ်နဲ့ရှင်တဲ့အလုပ်တမျက်လှဲလိုက်တယ်အိုးဒီကြောင်းဝိုင်းနဲ့လာတဲ့ပုံကိုယ်တွေရှုပ်ရှုပ်ရှဲရှဲမြင်ပြီးတော့စိတ်မကြည်မလင်မဖြစ်ကြပါစေနဲ့ရှင်းရှင်းရှင်းရှင်းရှင်းလင်းလင်းနဲ့တဏ္ဍာစင်စင်တွေ့ရပြီးတော့ စိတ်တွေကြည်လင်ကြပါစေဆိုတဲ့မေတ္တာစိတ်နဲ့ရှင်ပြီးတမျက်လှဲလိုက်တယ်အဲ့ဒါမေတ္တာကာယကမ္မမယ်ဟုတ်ကဲ့လားမေတ္တာကာယကမ္မမေတ္တာကာယကမ္မမေတ္တာနဲ့ရှင်တဲ့ကိုယ်ပြုမှုအော်ဟိုဘက်မှာရေအိုးစင်ကြီးရှိတယ်ရေအိုးကလေးလုံးရေအိုးကြီးကလည်းလေးလုံးကလည်းအကြီးကြီးတွေပဲလှလဲလှလိုက်တာရေတွေကလည်းအစင်းနဲ့ဖွင့်ချလိုက်ရင်လည်းအသာလေးဒါပေမဲ့အိုးတွေကခြောက်နေတယ်ဟော ရင်ငတ်ချင်လို့တောက်ရင်ငတ်လို့မလို့တောက်ချင်တဲ့လူလာရင်တောက်เสียရှိအောင်မလားမရှိဘူးအေးဟုတ်သားပဲရေတွေမရှိဘူးလာတောက်ချင်တဲ့လူတောက်မယ်ဆိုလို့ရှိရင်မဖြစ်တော့ဘူးကိုင်းငါကရေစစ်ကလေးနဲ့ခံပြီးရေဖွင့်ချလိုက်အောင်မှဟဲ့ဟောရေကလေးဖွင့်ချလိုက်တယ်ရေကလေးတွေအေးမြတော့ရေကလေးတွေအိုးတဲ့ကျသွားလေပြီအိုးကြီးပြေလာပြီလေအိုးလုံးပြေသွားပြီကဲတောက်လို့တဲ့လူများလာတောက်ကြအပြင်ဘက်ကတင်ညာဆော့တဲ့လူလဲမောရင်လာရကြဟုတ်ကဲ့လား ဟဲတောက်ကြချမ်းသာကြပါစေအေးမြတ်ကြပါစေဟောဒီစိတ်နဲ့ရေအိုးဖွင့်ပေးလိုက်တဲ့တက်ဖွင့်ပေးလိုက်တယ်ဆိုလို့ရှိရင်အဲ့ဒီကာယကံဟာဘာနဲ့ရှင်တဲ့ကာယကံလဲမေတ္တာနဲ့ရှင်တဲ့ကာယကံတဲ့အဲ့ဒီလိုပုဂ္ဂိုလ်အများကကျေးဇူးမတင်ဘူးလားမခင်မင်ဘူးလားမလေးစားဘူးလားအဲ့ဒါကိုပြောတာမြတ်စွာဘုရားကအယံပိဓမ္မောပိယကရဏောဂရုကရဏော သင်္ဃဟာယအဝိဝါဒယဧကိဘာဝယတံပဝိတတိတဲ့အယံပိဓမ္မောဤမေတ္တာနှင့်ရှင်သော ကိုအပြုမှုကိုပြုခြင်းမေတ္တာရဲ့ကာယကံသည်လဲပိယကရဏောချစ်ခင်ခြင်းကိုပြုတတ်ပါပေ၏ကရုကရဏောလေးစားခြင်းကိုပြုတတ်ပါပေ၏သင်္ဃဟာယစည်းလုံးခြင်းဟာအဝိဝါဒယမငင်းခုံခြင်းဟာ ဧကိဘာဝယစယောကိုပါတပေါင်းဤဖြစ်ခြင်းကဘဝိတ္တိဖြစ်လက်တံတဲ့ဟောမေတ္တာနဲ့ရှင်တဲ့ကာယကံပြုပြီဆိုလို့ရှိရင်တော့ဒီအပြုအမူဟာတဲ့အများကချစ်ခင်ခြင်းကိုပြုတတ်တယ်တဲ့ဒီအပြုမူဟာအများကလေးစားခြင်းကို ပြုတတ်တယ်တဲ့ဒီအပြုမူကြောင့်ပဲသင်္ဃာဟယတူးနဲ့တူမကွဲမပြားပဲနဲ့တလုံးနဲ့တစည်းတဲ့ဖြစ်တယ်တဲ့ အဲ့ဒီအပြုအမူကြောင့်ပဲတူဦးနဲ့တူမငင်းညမခုံညရံမဖြစ်ကြဘူးတဲ့အဲ့ဒီအပြုအမူကြောင့်ပဲမေတ္တာနဲ့ရှင်မေတ္တာစိတ်နဲ့ရှင်တဲ့အပြုအမူကြောင့်ပဲသူရောကိုပါကိုရောစိတ်ပါနွားတို့နဲ့ရေကိုချားတော်လည်းပဲအကြာမရှိတယ်လို့တလုံးနဲ့တစည်းတည်းဖြစ်တယ်တဲ့ဟုတ်သလားရေထဲနွားတို့ထက်လိုက် ဘယ်နေရာကဘယ်နေရာအထိဖြင့်နွားနို့ပဲဘယ်နေရာဘယ်နေရာအထိဖြင့်ရေပဲလို့ပိုင်းခြားသတ်မှတ်လို့ရတာဘာလို့မရရလဲအဲရောသွားတယ်အဲဒါလိုပဲတဲ့တဦးနဲ့တဦးဟာအငင်းခုံခိုက်ရမရှိပဲနဲ့မေတ္တာတရားနဲ့ပေါင်းစည်းပြီးတော့ရစ်ပတ်ထားတဲ့အတွေ့တဲ့မေတ္တာစိတ်ဓာတ်လွန်မြင့်မြတ်လူနာအချစ်ဆုံးဟုတ်သလားပါတယ်တော့ လူနာအခြေဆုံးနဲ့အဲ့ဒီစိတ်ဓာတ်နဲ့ရစ်ပတ်ထားတဲ့အတွက်တူးနဲ့တူးဟာကိုရောစိတ်ပါတပေါင်းတည်းဖြစ်နေတယ်တဲ့တကုတ်တစိမ့်မဟုတ်ဘူးနှစ်ကုတ်တစိမ့်ပေါ့ဟုတ်ကလားဒီတရားမကောင်းဘူးလားအဲ့ဒါယဟန်တို့ကြီးပွားကြောင်းပဲတဲ့ထို့တူပဲမေတ္တာနဲ့ရှင်တဲ့စိတ်မေတ္တာနဲ့ရှင်တဲ့နှုတ်အပြောဆိုပြောမယ်တဲ့စကားတစ်ခုခုပြောပြီးဆိုလို့ရှိရင်တတ္တဝါများချမ်းသာစေလိုတဲ့စိတ်ထားနဲ့ပြောတယ် မိမိနဲ့စကားပြောနေတဲ့လူချမ်းသာစေလိုတဲ့စိတ်ထားနဲ့ပြောတယ်သူ့ရဲ့ကောင်းကျိုးချမ်းသာတွေကြီးပွားရကြီးပွားကြောင်းတွေကိုပဲပြောပေးတယ်သူ့မကောင်းကြောင်းဆိုမပြောဘူးဘယ်သူမကောင်းကြောင်းမှမပြောဘူးတို့ရဲ့မကောင်းကြောင်းပြောပြီဆိုလို့ရှိရင်အဲ့ဒါမေတ္တာစိတ်နဲ့ပြောတာဟုတ်ပါမလားမဟုတ်တော့ဘူးတဲ့ဒါကြောင့်မလို့ပြောသမျှစကားဟာနာဝမှာချိုးတဲ့နာဝမှာပြားတကာလို့ချိုးတဲ့စကားဖြစ်ရမယ်တဲ့မေတ္တာစိတ်နဲ့ပြောရမယ်ဟုတ်လားဒါပေမဲ့စကားကတော့ချိုးပါရဲ့ အထဲကစိတ်ထားကမချိုဘူးဆိုလို့ရှိရင်တော့ဒါဟုတ်ပါမလားဟုတ်ပါဘူးပါတယ်အစိတ်ဖြန်းထားတဲ့ပြားရည်အိုးဟုတ်ကဲ့လားပါတယ်တော့အစိတ်ဖြန်းထားတဲ့အစိတ်ဖြန်းထားတဲ့ပြားရည်အိုးလားပြားရည်ဖြန်းထားတဲ့အစိတ်အိုးလားပြားရည်ဖြန်းထားတဲ့အစိတ်အိုးတဲ့တောက်လိုက်ရင်ဖြင့်ပထမတော့ခြူပါလိမ့်မယ်နောက်ကြတော့စန့်ရောမဟုတ်ဘူးလား အဲ့ဒါလို့တော့မဖြစ်ပါစေနဲ့တဲ့မေတ္တာစိတ်နဲ့ချိုချိုသားသားပြောပါအများကောင်းကျိုးဆောင်မဲ့စကားကိုပြောပါအများနာချမ်းသာတဲ့စကားကိုပြောပါတဲ့မေတ္တာစိတ်ရှိတဲ့ကာယဝစီကံထို့အတူပဲမေတ္တာစိတ်ရှိတဲ့မေတ္တာနဲ့ရှင်တဲ့စိတ်ကိုပဲထားပါတဲ့တတ္တဝါတိုင်းတတ္တဝါတိုင်းကြံမှကြပါစေချမ်းသာကြပါစေအစစအရာအဆင်ပြေကြပါစေကိုယ်ဆင်းရဲစိတ်ဆင်းရဲတစိတ်မရှိကြပါစေနဲ့ဆိုတဲ့စိတ်ပဲအမြဲတစေထားပါတဲ့ဒီလိုဆိုလို့ရှိရင်လည်းဘာဖြစ်မလဲ ကြီးပွားမယ်မကြီးပွားဘူးလားသိကြတာပေါ့အာလုံးနာမေတ္တာပွားပြီးတော့မေတ္တာစိတ်ထားရှိနေကြပြီဆိုလို့ရှိရင်တော့အဲ့ဒီအုပ်စုဟာအချမ်းသာဆုံးအုပ်စုမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဟိုအရှင်နုရုဒ္ဓတို့အရှင်ကိမိလာတို့အရှင်နန္ဒီယတို့သုံးပါးသတင်းသုံးတယ်အဲ့ဒီစိတ်နဲ့နေကြတာတဲ့ဒီပဲဖြစ်ခြင်းလည်းဖြစ်နေလိမ့်မယ်ဒါကြောင့် မိမိစိတ်အလိုကိုဘေးဖယ်ထားပြီးတော့နောက်နှမားရဲ့စိတ်အလိုအတိုင်းနေကြတယ်တဲ့ဒီလိုဆိုလို့ရှိရင်ဒါချမ်းသာစီလိုတဲ့စိတ်လားဆင်းရဲစီလိုတဲ့စိတ်လားစိတ်အဲ့ဒါလို့ဆိုရင်တူတူမချစ်ခင်ဘူးလားမလေးစားဘူးလားမပေါင်းစည်းဖြစ်ဘူးလားညှင်းခုန်မှုရှိအောင်မလားနှကုတ်တစိဟုတ်ကဲ့လားဒီမှာဆောင်းပုတ်ရေးထားတယ်ဒီဆောင်းပုတ်က ဟောတာဒီဒီတရားဟောတာတော့၄၅၆ခါရှိပြီဒီဆောင်ပုတ်ဘုန်းကြီးရလည်းမရဘူးဒီမှာစာအုပ်ယူလာရတယ်ဒါကြောင့်ကောင်းလို့မလို့လိုက်ဆိုမေတ္တာနှင့်ရှင်မေတ္တာနှင့်ရှင်ပြုမူလင်ပြုမူလင်အစဉ်အောင်မေပွယ်အစဉ်အောင်မေပွယ်အဲ့ဒီ6ပါးကိုသာရဏိယ6တရား6ပါးလို့ခေါ်တယ်သာရဏိယဆိုတာအသက်ထက်ဆုံး တတိယနေဖို့တတိယနေเสียကောင်းတဲ့တရားတွေတဲ့ဒီတရားတွေရှိနေရင်အသက်ထဆုံးတတိယနေတော့တာပဲအောင်းမေ့နေတော့တာပဲသူ့ဘယ်တော့မှမမေ့ဘူးတဲ့ဒါကြောင့်သာရဏိယတရားခေါ်တယ်မေတ္တာနှင့်ရှင်ပြုမှုလင်အစဉ်အောင်မေပွဲသို့မေတ္တာနှင့်ရှင် သူဂုံကျေစုမမေဘူးအထူးအောင်မေတယ်သူဂုံကျေစုမမေဘူးအထူးအောင်မေတယ်သို့ အများချစ်ခင်ယူသေးခြင်းခင်မင်လေးစားတယ်အများချစ်ခင်ယူသေးခြင်းခင်မင်လေးစားတယ်သို့ စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်သို့ từ sao sao đáy ao ờ, lưu bảo nhân gian đề nhi như từ sao sao đáy ao ờ, lưu bảo nhân gian đề thử ပြန်ဆိုရမယ်မေတ္တာနှင့်ရှင်ပြုမူလင်အစဉ်အောင်မေပွဲသူကုန်ကျေးဇူးမမေ့ဘူးအထူးအောင်မေ့တယ်အများချစ်ခင်ယိုသေးခြင်းခင်မင်လေးစားတယ် စိတ်ဝါမကွဲတသွေးတဲ့ညီလဲညီညွတ်တယ်ညီညွတ်သူဆောင်အောင်တိုင်းအောင်လူပေါင်းငြိမ်းချမ်းတယ်ဆိုလူပေါင်းငြိမ်းချမ်းတယ် တစ်ခေါက် တ်သီလနဲ့ဒီတရားနဲ့မလိုက်ဘူးလားလိုက်တယ်နော်ဆိုမေတ္တာနှင့်ရှင်မေတ္တာနှင့်ရှင်ပြောဆိုလျင်ပြောဆိုလျင်အစဉ်အောင်မေ့ပွယ်အစဉ်အောင်မေ့ပွယ်မေတ္တာနှင့်ရှင်မေတ္တာနှင့်ရှင်ပြောဆိုလျင်ပြောဆိုလျင်အစဉ်အောင်မေ့ပွယ်အစဉ်အောင်မေ့ပွယ်ဆိုမေတ္တာနှင့်ရှင်ပြောဆိုလျင်အစဉ်အောင် ချိုသာစကားကျိုးလိုလားကြားရချမ်းသာတယ်ချိုသာစကားကျိုးလိုလားကြားရချမ်းသာတယ်သို့ က်ကအတိုင်းပဲသူဂုံကျေးဇူးမမေဘူးအထူးအောင်မေ့တယ်သို့သူဂုံကျေးဇူးအများချစ်ခင်စိတ်ဝါမကွယ် တစ်ခေါက်ပြန်ဆိုပါမေတ္တာနှင့်ရှင်မေတ္တာနှင့်ရှင်ဘောဓိရှင်အရှင်အောင်ဒီဝေ အဲ့ဒါကမေတ္တာဝစီကနော်အထက်ကဟာကမေတ္တာကာယကအောက်ကဟာကမေတ္တာဝစီကအခုမေတ္တာမနောကလာမယ်စိတ်မေတ္တာနှင်းရှင်စိတ်ထားလင်အစဉ်အောက်မေ့ွယ်သို့ သူကုံကျေးဇူးသူကုံကျေးဇူးသမေဘူးသံသူအောင်နေတယ်ညာသိကြီးတို့သိခြင်းသိနေပါလေသိပါမကွယ်သိတဲ့ညီလေးတို့တဲ့ညီတို့သူပါကောင်းနိုင်အောင်သူအောင်နေတယ်နောက်တစ်ခါ နောက်တစ်ခုကတရားနဲ့ရှင်နဲ့ပစ္စည်းလတ်လာဘရလာလို့ရှိရဲ့နဲ့တရားသဖြင့်ရတဲ့ပစ္စည်းလတ်လာဘရလာရဲ့အဲ့ဒီရတဲ့ပစ္စည်းလတ်လာဘကိုမိမိကြီးမသုံးဆွဲပဲနဲ့မိမိရဲ့အပေါင်းဖော်သတင်းသုံးဖော်တရားကျင့်ဖော်ကျင့်ဘက်တို့နဲ့ခွဲဝေပြီးသုံးဆောင်တယ်တဲ့အဲ့ဒါလိုသုံးဆောင်ခြင်းဟာလည်းပဲကြီးပွားကြောင်းတရားတစ်ပါးပဲတဲ့ဟုတ်ပါမလားသိဟုတ်တာပေါ့ ရလာတဲ့လက်လာဘပစ္စည်းလက်လာဘကိုကိုယ်ကြီးမသုံးမဲနဲ့ဥပမာခဲတံလေးနှချောင်းရတာကအစကိုတစ်ချောင်းနောက်သတင်းသုံးပေါ်တစ်ချောင်းဟုတ်ကဲ့လားဘောပင်လေးနှချောင်းရတာကအစကိုတစ်ချောင်းနောက်သတင်းသုံးပေါ်တစ်ချောင်းလို့ဆိုမကောင်းဘူးလားတလောကဘောပင်နေရလိုက်တာ50 60လောက်ရှိတယ်အကုန်လုံးရှောက်ဝေးပြလိုက်တယ်နော်ယောဂီတွေရောကိုရင်တွေရော ဒါတောင်ကြံညာကြံသေးတယ်အဲ့ဒါဘောပင်မပါလို့လူတဲ့ယောဂီဆိုလို့ရှိရင် လာပြီးရှောက်နိုင်သည်တဲ့ရသေးတယ်နော်အဲ့ဒါလို့ဘယ်လိုပစ္စည်းမျိုးမဆိုကိုကြီးတည်တည်တတ်တန်လေးမသုံးမဲနဲ့တဲ့မိမိအပေါင်းဖော်တရင်သုံးပေါ်အတူနေအတူနေဘက်အတူနေပေါ်နေဘက်တင်နဲ့ခွဲဝေပြီးသုံးဆွဲခြင်းဟာလည်းပဲအများချစ်ခင်ကြောင့်လေးစားကြောင့်ညီညွတ်ကြောင်းစိတ်ဝမ်းမကွဲတသွေးတဲ့တပါးတဲ့ဖြစ်ကြောင်း ကြီးပွားကြောင်းတရားပါပဲတဲ့ဟုတ်လောက်သလားသိဟုတ်တာပေါ့ဆိုတရားနှင်းရှင်လက်ရလင်အစဉ်အောင်မေပွယ်တရားနှင်းရှင်လက်ရလင်အစဉ်အောင်မေပွယ်သို့တရားနှင်းရှင်လက်ရ သီချာသုံးဆွဲမပြုတ်ပဲဝေလဲဝေငှတယ်သီချာသုံးဆွဲမပြုတ်ပဲဝေလဲဝေငှတယ်သို့ သူဂုံကျေးဇူးသူဂုံကျေးဇူးအများချစ်ခင်သေဝါ နောက်တစ်ခေါက်တရားနှင့်ရှင်ဒီ နောက်တစ်ခုကအရိယာတို့နဲ့သီလအားဖြင့်တူညီရမယ်တဲ့သီလအားဖြင့်တူညီရမယ်တူညီအောင်ကျင့်ရမယ်တဲ့အရိယာတို့ဖြင့်သီလအားဖြင့်တူညီရမယ်ဆိုတာအရိယာသီလဆိုတာငါးပါးသီလအရိယာကန္တသီလအရိယာများဘယ်တော့များဖောက်ဖြစ်တယ်လို့ရှိတယ်လဲမရှိဘူးတဲ့အရိယာများအရိယာကန္တသီလခေါ်တဲ့ငါးပါးသီလကိုဘယ်တော့မှမဖောက်ဖြစ်မကျူးလွန်ဘူးတဲ့ အဲ့တော့အရိယာနဲ့တူသီလတူရမယ်ဆိုတော့အဲ့ဒီသီလတူတဲ့ပုဂ္ဂိုလ်ကလည်းပဲအဲ့ဒီ၅ပါးသီလမဖောက်ပြတ်မှတူမှာပေါ့မဟုတ်လားအဲ့တော့မဖောက်ပြတ်မှတူမှာဆိုတော့သူကိုယ်တိုင်ကအရိယာဖြစ်မှပဲမတူပေဘူးလားအရိယာမဖြစ်ရင်တူပါမလားမတူနိုင်ဘူးဆိုလိုတာက အရိယာတို့နဲ့သီလတူအောင်ကျင့်ပါဆိုတာအရိယာပုဂ္ဂိုလ်ဖြစ်အောင်ကျင့်ပါအ ਨੇ ဆုံးသောတပတ္တိမဉ္ဇဉ်ဖူညာထိရအောင် ပြစ်မှာတဲ့အဲ့ဒါလို့ဆိုရင်လည်းပဲတဲ့အောက်မေ့စရာပုဂ္ဂိုလ်အောက်မေ့ပွဲပုဂ္ဂိုလ်ပါပဲတဲ့ဆိုအရိယာနှင့်သီလဖြင့်ဒူးလင့်သောခါဝေအရိယာနှင့်သီလဖြင့်ဒူးလင့်သောခါဝေသို့အရိယာ သူဂုံကျေးဇူးသူဂုံကျေးဇူးမေသူအနုနာ နောက်တစ်ခုဟာတဲ့အရိယာနဲ့ပညာအားဖြင့်တူရမယ်ပညာဆိုတာတခြားပြောတာမဟုတ်ဘူးပမာဒိဋ္ဌိကို ပြောတာရုပ်သဘောနာမ်သဘောကိုသဘာဝတရားမျှပဲလို့အမှန်တိုင်းသိတဲ့တမ္မာဒိဋ္ဌိအရိယသစ္စာ၄ပါးကိုအမှန်အတိုင်းသိတဲ့တမ္မာဒိဋ္ဌိအဲ့ဒီတမ္မာဒိဋ္ဌိခေါ်တဲ့အသိမှန်အမြင်မှန်ပညာအရိယတို့နဲ့တူရမယ်ဆိုတော့အရိယတို့ရတဲ့တမ္မာဒိဋ္ဌိမဲ့ခင် ခေါ်တဲ့မဲ့ညာမှမရရင်တူပါမလား မတူနိုင်ဘူးအဲ့ဒီမဲ့ညာရမှာပဲတူတယ်ဆိုလိုတာကတော့အရိယာနဲ့ပညာဖြင့်တူအောင်ကျင့်မှာဆိုတာအရိယာပုဂ္ဂိုလ်ဖြစ်အောင်ကျင့်ပါဒီလိုဆိုလို့ချင်းအရိယာပုဂ္ဂိုလ်ဖြစ်ပြီဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်ဟာမမေ့အပ်တဲ့ပုဂ္ဂိုလ်အမြဲတစေတတိယနေတိုက်တဲ့ပုဂ္ဂိုလ်ပဲဟုတ်လားဆိုအရိယာနဲ့ပညာဖြင့်တူလင့်သောခါဝေတူလင့်သောခါဝေ သို့သူဂုံကျေးဇူးသူဂုံကျေးဇူးမရေဘူးအလို ဒီတရား6ပါးကယဟန်တော်တွေရောယောဂီတွေရောမိမိတို့ကိုယ်မှာကပ်နေအောင်ပွားများအားထုတ်နေပြီဆိုလို့ရှိရင်တော့တရားအနေနဲ့ကောကုသိုလ်အနေနဲ့ရောမတိုးတက်မကြီးပွားနိုင်ဘူးလားတိုးတက်ကြီးပွားနိုင်တယ်ဒါကြောင့်ဘိက္ခုအပရိဟာနိယ6ပါးတဲ့ဒီကြတော့6ပါးဟုတ်ကဲ့လားကဲဒါကတော့အများနဲ့တိတ်ပြီးတက်ဆိုင်တဲ့တီလဲတီတွေတဲ့လိုက်နာဖို့လဲတိတ်ကောင်းတဲ့အတွက်နောက်တစ်ခေါက်အစကနေပြန်ဆိုပါ เมตตาเน่เสีย တရားတော့ရွှေပြည်တော်ဝင်ငါနဲ့ဘယ်ရွှေပြည်ဝင်မှာတော့နိဗ္ဗာန်ရွှေပြည်ဝင်မယ်ဆိုတော့ဘယ်နဲ့မြတ်စွာဘုရားတရားပဲလျှောက်ဟောနာနော်နိဗ္ဗာန်ရွှေပြည်ဝင်ငါနီးဆိုတော့အရေးကြီးတဲ့တရားစကားတွေပိုးပြီးတော့တတိသားတွေအတွက်ဟောကြားဖို့မလိုဘူးလားဒါကြောင့်မလို့အိတ်သွန်ဖာမောက်ဆိုသလိုမြတ်စွာဘုရား လူရင်းတရားတွေတောက်လျှောက်ကြီးလျှောက်ပြီးတော့ဟောနေတာတဲ့အဲ့ဒါကိုမှတ်သားပြီးတော့မိမိတို့ကြီးပွားကြောင်းမဆုပ်ယုပ်ကြောင်းဖြစ်တဲ့ဒီတရားတွေအဖန်မှန်ဆင်ញင်နှလုံးသွင်းပြီးတော့ရှင်တော်မြတ်ဘုရားရဲ့အလိုကြမိမိတို့အကျိုးရစေနိုင်တဲ့တတိပဒံဃောရဝိပဿနာတရားကိုနိုးနေတဲ့အချိန်ကစပြီးတော့နိုးတဲ့အချိန်ကစပြီးတော့အိတ်တဲ့အိတ်ပျော်သွားတဲ့အချိန်ထိရှုမှတ်ရင်အိတ်ပျော်သွားတဲ့အချိန်ထိ မပြတ်မလရှုမှတ်ပွားများကျူးစာအထောက်ကြခြင်းအပြင်မိမိတို့ဒါနမှာတတိသမารီဝိရိယပညာဆိုတဲ့တရားတွေအင်ကောင်းအားကောင်းနဲ့ဖြစ်ပွားပြီးတော့ဝိပဿနာဉာဏ်တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်လို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်တိုင်ရောက်ပေါက်မြောက်နိုင်ကြပါစေ။